ကဲငုဒကကြီးခုဆိုရင်ဦးဇင်းတို့ဝိပဿနာလုပ်ပြီးတရားအနေနဲ့ဟောလာတယ်။ဘယ်နှကြိမ်မြောက်ရှိသွားပြီလို့48ကြိမ်မြောက်ရှိပါပြီဖေဟာ48ကြိမ်မြောက်ဝိပဿနာလုပ်ပြီးတရား48ကြိမ်မြောက်အနေနဲ့ဆက်လက်ပြီးဟောကြားမှုဝိပဿနာလုပ်ပြီးတရားဦးဇင်းတို့ဘုရားရှင်ဟောကြားတော်မူတဲ့ပါဠိတော်ဒါဂရအဓိကာရီကိုပုဂ္ဂမိ ဟောကြားပြသပေးမှာဖြစ်တဲ့အတွက်ကြောင့်ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောရရှင်ကိုဥစွာမထမရှိခိုးကြရအောင်တို့တရားနာပရိဒတ်ပေါင်းတော်ကောင်းတို့ကလည်းရရှင်ဇုံဤကိုစားအားရှိလောက်အာယုံပြုလျက်ဗုဒ္ဓနုတ္တိဘာဝနာပွားများခြင်းဖြင့်ယုတိစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပฏิပါစုတိယဝိဟတံတာကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္ဒာမိကာဒုနိကာမဂ္ဂမနန္တညာနံနရနရသမောတရဏံလောကုလောကီနလိသောစီဘောကိုလူလာတောင်းတကြကုန် စေထာမြတ်သူနလူမြမတတ္တဝါတို့ဤဇူဝေအားလည်းပြတော်မူထသောဒီတာတံလောကုလောကီငလီသောမယိမယံမြက်ကိုင်းလာသည်ဓမ္မာဒိနေရှင်တော်စေတလည်းရှိတော်မူထသောပညာပရိပါစုတိယ သစ္စာလေးရတရားမြတ်ကိုထွင်ပေါက်သိမြင်တတ်အရတမတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေးရတရားမြတ်ကို ကွယ်ကာသိပ်ပုံဉာဏ်မြင်တုံအောင်မြူဒံပညာဝိဇ္ဇာတိဟုသောမိုက်တရားကို မရတမေညာတန်လျက်ဖြင့်ပဲပြတော်မူပြီးတာတော်အဒါဝီကာမလူနာပြမတတဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူတာတော်နရဒေဝဟိတာဝဟံလူနာပြမတတဝါတို့ဟာလမ်းပြနိညွန်သုံးမသွန်နေတော်မူလျက် လောကုလောကီနလီဆုံးသောအလုံးစုံသောဂုံတိန်တကောစိတိန်ချာနာကျုံငါရွယ်ဆောင်တော်မူတတ်သောကာရဏီကလူနာပြမတတ္တဝအမြတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သောအကံဇာတိယဇာပါရမီပုံညာနှင့် မနိုင်ရှင်အမနိုင်ရှင်သောသောသီလသမารီပညာဂုဏ်တကားကြောင့်မြတ်တရားဖြစ်သို့ ရောက်တော်မူသောသောအနန္တညာဏတသွေညွတ်တော်ညာနာဇာတာသုံးပါးရာမရှိသောညာတော်လည်းရှိတော်မူသောဓမ္ဗုဒ္ဓံဒုဒ္ဓကိုရင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကို မန္တရားဟောတရားနာအမိမကောဗျာတကတော်သည်ဘွန်ဓာမိတတ္တာယုကျိုးမံဆွဲချိုး၍ရှိကိုကတော်ပါ၏မြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ အဲတော့ဦးဇင်းတို့မောကြဟောစဉ်ဖြစ်တဲ့ဝိပဿနာလုပ်ပြီးတရားကိုပဲစက်ပြီးတော့ဟောကြနာကြကြရအောင်တော့ကျွန်တော်48ကျင်းမြောက်ရှိလာပြီဝိပဿနာလုပ်ပြီးတရားမျိုးဟောလာတော့ကျွန်တော်ဒီမှာအခြေခံအနေနဲ့ပေါ့ကျွန်တော်ဥတည်ပြီးတော့သွားတာတော့ဝိတ္တုဒီ9ပါးကျင့်စဉ်ဖြစ်တယ် တော့ဝိတ္တတိခုနှစ်ပါးကျင့်ခြင်းကိုတို့တရားကြီးကြီးကမာကြီးကြီးအလုံးစုံတရားနာတဲ့ပြိတ္တာပေါင်းသူတော်ကောင်းတွေအနေနဲ့ငါတို့နိဗ္ဗာန်ကိုလိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအနေနဲ့ဒါကျင့်ယူကျင့်ကိုကျင့်ရမယ်ကျင့်ခြင်းတစ်ခုဖြစ်တယ်လို့ဒီလိုမျိုးဒါကိုစီကိုစီသဘောကျနားလည်ထားရမယ်နောက်တစ်ခါတို့တရားကြီးတွေတရားမကြီးတွေရဲ့ရင်ထဲနှလုံးသားတွေကိုဒီ ကြည်ရင်တစ်ခုအနေနဲ့မမှန်ကန်ကန်ရောက်သွားရည်ခြင်းနဲ့နိဗ္ဗာန်လိုလားတဲ့သူတော်ကောင်းတွေတကယ်ဒီခြင်းတွေတွေကိုဒါကြင့်ကိုကြင့်ရမယ်ကြင့်တယ်အချက်ဒါရင်ထဲကိုရောက်သွားစေခြင်းပါပေါ့အဲဒီဝိတ္တုတွေခုနှစ်ပါးကြင့်ခြင်းကိုမှအစဉ်အတိုင်းမကြင့်ခဲ့ရင်ဒါဝိတ္တုတွေခုနှစ်ပါးကြင့်ခြင်းလို့လည်းဒီလားစိတ်ဓာတ်ဒိဋ္ဌိဆိုတဲ့ဒီလိုကြင့်ခြင်းတွေကိုအစဉ်အတိုင်းကြင့်မှာ သွားခဲ့၏နိဗ္ဗာန်ကိုလိုလားတောင်းတတဲ့လူကောင်းသားတယောက်အနေနဲ့နိဗ္ဗာန်ကိုဒါရဖို့ရောက်ဖို့မျက်မှောက်ပြုနိုင်ဖို့ဆိုတာဒါမဖြစ်နိုင်ဘူးလို့ဒီလိုမျိုးလေးအခြေခံအဖြစ်နားလည်ထားကြတာဖြစ်အဲ့တော့အဲ့ဒီဝိသုဒ္ဓိခုနပါအောင်ပြန်လို့နည်းနည်းလေးပြန်ပြီးတော့ဒါမှတ်မိပြောကြရအောင်အဲ့တော့နံပါတ်1ကသီလဝိသုဒ္ဓိ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 ခြေကံမျိုးကောင်းသားမျိုးကောင်းသမီးတိုင်းကြည့်ကျင်ရမယ်ကြည့်ကျင်တကူလို့နားလည်ထားရဖြစ်ဘယ်လိုမိမိတို့ရဲ့ဒီလတွေကိုဒါပြူပြူစင်စင်နဲ့အာစောက်တည်ကျင့်သုံးနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ဒီရှေ့တစ်ဆင့်တက်ပြီးဒုတိယမြောက်ဖြစ်တဲ့စိတ်ဓာဝိတ္တုကိုကုရမှာဖြစ်တယ်။ဟောစိတ်ဓာဝိတ္တုဘိုင်းမှာတော့ ယွမ်းနာအညစ်အကြေးတွေကင်းစင်တဲ့ခြင်းစိတ်ဓာတ်ဒါစင်ကြယ်ခြင်းလို့ဘယ်လိုဘာသာပြန်စိတ်ဓာတ်ဝိတုဒ္ဓိတက်တက်လေးခတ်တူတူအရှိတိုင်းဘာလို့အရှိတိုင်းပြန်ရင်စိတ်စင်ကြယ်ခြင်းလို့ဘယ်လိုဘာသာပြန်ရအဲစိတ်စင်ကြယ်တယ်ဆိုတာဘာကြောင့်စင်ကြယ်တာတော့ဆိုတော့နိဝရဏအညစ်အကြေးတွေကင်းစင်တယ်လို့စိတ်ဓာတ်တွေစင်ကြယ်တာ အဲ့တော့နိဝရဏကာမိဇဏနိဝရဏဗျာပါဒနိဝရဏအမိနာမေတ္တာနိဝရဏဥဒေဇကုသဇနိဝရဏဝိသိကိစ္စနိဝရဏဆိုတဲ့ဒီတရားတွေကဓတ္တဝါတွေကဉာဏ်ကိုကွက်ကပိတ်ဖုံးထားတဲ့ဒါအညီကြီးတွေပဲအဲ့ဒီအညီကြီးတွေပြင်းစင်ရေးအတွေ့ဒါစိတ္တဝိတ္တုကိုဖြစ်ကျင်ရတယ် အဲ့ဒီမြင့်ကြီးတွေကတတဝါတွေရဲ့ဉာဏ်ပညာကိုကွက်ကပိတ်ဖုံးထားတဲ့အတွက်တတဝါတွေဒီအရှိကိုအရှိအတိုင်းဟုတ်ကိုဟုတ်တိုင်းအမှန်ကိုအမှန်တိုင်းမမြင်တော့ပဲနဲ့အာသူတစ်ပါးယောက်ျားမိန်းမဖြစ်လေကောင်းကငါသူတစ်ပါးယောက်ျားမိန်းမလူနဲ့မြမတတဝါဆိုပြီးဒီလိုမျိုးအတိမှားကြဘာကိုအခြေခံလာလုံးပြီးတော့ စိတ်အရှင်မှာဒီလိုကိလေသာនិဝရဏအငြိကြီးတွေပုံလာနေလို့အကြောင်းမလို့အဲ့လိုនិဝရဏအငြိကြီးတွေပုံလွှမ်းထားတဲ့အတွက်တတ္တဝါတွေဒီအမှန်မမြင်နိုင်တော့အမှန်ကိုအမှန်တိုင်းဟုတ်ကိုဟုတ်တိုင်း အရှိကိုအရှိတိုင်းသိနိုင်မြင်နိုင်ရေးအတွက်မိမိတို့ရဲ့စိတ်ဓာတ်စင်ကြယ်နေဖို့လိုတယ်အကြောင်းမလို့ဒါဒုတိယမြောက်ဖြစ်တဲ့စိတ်ဓာတ်ဝိတ္တုကိုဒီအပိုင်းမှာသီလဝိတ္တုပြီးရင်စိတ်ဓာတ်ဝိတ္တု ကူးရမှာဖြစ်တယ်အဲ့ဒါဇေဒဝိတ္တရိဆိုတာဘာလဲလို့မေးတော့ဦးဇင်းတို့ပြောခဲ့ပြီးသားပြောခဲ့ပြီးပြီပေါ့သို့တော့ဒီမှာနည်းနည်းလေးထပ်ပြောကြရအောင်ဒါဥပဇာရာဒသမပတ္တိယောစေတဝိတ္တုနာမဟောစေတဝိတ္တုဆိုတာစေတဒီမှာနိဝရဏအငြိကျေးတွေကျင်းစင်တဲ့ဖြင့်စင်ကြဲနေတယ်ဆိုတာဘာကိုပြောတာလဲပြီးတော့ဥပဇာရာတမာတိနဲ့တကဝါတမာဘတ်၈ပါးကိုပြောတာ အဲ့တော့ဥပ္ပဇာရသမာဓိလို့ခေါ်တဲ့ကာမဝါဇရသမာဓိဇန်သမာဓိနဲ့နှီးစပ်နေတဲ့ဥပ္ပဇာရသမာဓိပြီးတော့ဇန်သမာဓိတွေဇန်သမာဓိထဲမှာလည်းသမာဓိ၈ပါးလို့ပြောရတယ်ရူပဝါဇရဇန်ဒီအရူပဝါဇရဇန်ဒီအဲ့လိုဇန်သမာဓိတွေတကောကဒီဥပ္ပဇာရသမာဓိဒီစိတ်တဝိတ္တုတွေပါပဲဒါကြောင့်မလို့စေတဝိတ္တုဘိုင်းမှာတို့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းနိဗ္ဗာန် လားတောင်းတရင်စိတ်စင်မှာនិဝရဏအငြိကြီးကင်းစင်အောင်ကြိုးစားထုတ်ကြရမှာဖြစ်တယ်။အဲစိတ်စင်မှာនិဝရဏအငြိကြီးကင်းစင်ရေးကအမထကမ္မထမ်းနဲ့ကင်းပြီးတော့မဖြစ်နိုင်။និဝရဏအငြိကြီးတွေစိတ်စင်မှာကင်းစင်မှုစိတ်ဓာတ်တွေစင်ကြယ်သွားဖို့ကမ္မထမ်းအာယုံနဲ့ကင်းပြီးတော့မဖြစ်နိုင်ဘူး။အဲ့တော့ကမ္မထအာယုံတကြောင်မလို့ဦးဇင်းတို့စိတ်ဓာတ်ဝိတ္တုဒီပိုင်းမှာဒါကမ္မထကမ္မထန်40ရရှိဟောကြားထား အဲဒီသမရကမ္မဋ္ဌာန်း40ကိုမိမိတို့ကထိုက်တင်တယ်လို့မိမိတို့ကြံ့ကြံ့တရားကမ္မဋ္ဌာန်းမှာစပြီးတော့ဓမ္မာရီထူထောင်လို့ရတယ်အဲလိုဓမ္မာရီထူထောင်လို့ဥပ္ပဇာရဓမ္မာရီသို့မဟုတ်ဇန်ဓမ္မာရီဒီလိုဥပ္ပဇာရအပ္ပနာဓမ္မာရီနှမျိုးတစ်မျိုးမျိုးရပြီဆိုတဲ့သူတော်ကောင်းတယောက်ရဲ့စိတ်အစဉ်ဒီနိဗ္ဗာန်ဉာဏ်ကြီးဒီကင်းစင်သွားပြီ အဲလိုနေရောနေကြီးတွေကင်းစင်ပြီးဆိုတဲ့သူတော်ကောင်းတယောက်ဒီရှိကိုတဆင့်တက်ပြီးတော့သုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုကိုကူရမယ်။ဟောဒိဋ္ဌိဝိတ္တုဘန်းရောက်ပြန်တော့ဒိဋ္ဌိဝိတ္တုဆိုတာအမြင်နဲ့စင်ကြယ်ခြင်းပဲတက်တက်ပြန်။ဒိဋ္ဌိဆိုတဲ့ဉာဏ်မြင်နဲ့ဝိတ္တုစင်ကြယ်တယ်ဘလို့စင်ကြယ်တော့မေးရပါတော့ယုံနံပရမတ်ဒီမှာဉာဏ်မြင်ကဉာဏ်မြင်စင်ကြယ်ခြင်းယုံမှယုံနံပရမတ်ဒီကဉာဏ်မြင်စင်ကြယ်ခြင်း အဲ့တော့ဦးဇင်းတို့ဒီသုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တိဘိုင်းမှာဦးဇင်းတို့ဉာဏ်ဉာဏ်ရပြောရင်နာမရူပသိစိတဉာဏ်ကအကျုံးဝင်လာပြီအဲ့တော့ယုံ nant တွေ အပေါ်၌ယုံ nant ပရမတ်တွေအပေါ်၌ဉာဏ်မြင်စင်ကြယ်ခြင်းဆိုတာကယုတ်တရားတွေကိုပရမတ်ဉာဏ်မြင်ဆိုင်တဲ့တိုင်အောင်နန္တရားတွေကိုပရမတ်ဉာဏ်မြင်ဆိုင်တဲ့တိုင်အောင် ဒီလိုကျင့်ဉာဏ်ကျိုးကိုအထုတ်နိုင်ပါမှာသူတော်ကောင်းတယောက်ဒီဒိဋ္ဌိဝိတုဒ္ဓိဉာဏ်မြင်စင်ကြယ်ပြီးဒီလိုပြောလို့ရအဲ့တော့ယောဂရမတ်ကိုလည်းမတည်သေးဘူးနာမ်ပရမတ်ကိုလည်းမတည်သေးဘူးတဏှာဖြင့်ယုတ်တရားတွေကိုပရမတ္တဉာဏ်မြင်စိုက်ကြည့်ရတိုင်အောင်တို့တွင်ပြီးတော့မတည်မြင်ဘူးနတ်တရားတွေကိုလည်းပရမတ္တဉာဏ်မြင်စိုက်ကြည့်တိုင်အောင်တို့တွင်ပြီးတော့မတည်မြင်ဘူးဆိုခဲ့ရင်လည်း ဟိုသူတော်ကောင်းတယောက်ဒီတရားဘူးဒီကနေပြီးတော့ဒိဋ္ဌိဝိသုဒ္ဓိကိုကူးနိုင်မှာမဟုတ်ဘူး။ဒါကြောင့်မလို့ဒိဋ္ဌိဝိသုဒ္ဓိဖြစ်ရတဲ့အတွက်ဒီအပိုင်းမှာဒါငါမရူပပြိစေရဉာဏ်လို့ခေါ်တဲ့နံတရားတွေကိုပရမတ္တဉာဏ်မြင်စိုက်တည်တိုင်းအောင်ယုတ်တရားတွေကိုပရမတ္တဉာဏ်မြင်စိုက်တည်တိုင်းအောင်ဒါကြိုးစားအထောက်ကြရမှာဖြစ်တယ်။အဲလိုကြိုးစားအထောက်နိုင်ခဲ့ရင်တော့ဒါယုံနာ ပရမတ်တွေ၌ဉာဏ်မြင်စင်ကြယ်ပြီလို့ပြောလို့ရတယ်။အဲလိုဒိဋ္ဌိဝိတ္တုနဲ့ပြည့်စုံတဲ့သူတော်ကောင်းတယောက်ဒီကလေးရှိကိုတဆင့်တက်ပြီးတော့ဒါကင်္ခာဝိတရဏဝိတ္တုကိုသွားရမယ်လေးခုမြောက်။အဲတော့ကင်္ခာဝိတရဏဝိတ္တုဆိုတာဘာပြောတာတော့လို့ဆိုတဲ့အခါကျတော့ဦးဇင်းတို့ကံနဲ့ကံရဲ့အကျိုးနာယုံမှန်တရားတွေကို ကြော်လွှားလွန်မြောက်ပြီးဉာဏ်မြင်လေးစင်ကြယ်ခြင်းဒါ၅ခုမြောက်၄ခုမြောက်အဲ့တော့အဲ့ဒီ၄ခုမြောက်ဖြစ်တဲ့သင်္ခါဝိတရတာသင်္ခါဝိတရဏဝိတုဒ္ဓိအယသူတော်ကောင်းတယောက်ဒီဒါပစ္စယပရိကဉာဏ်ပိုင်းကိုဒါကုရမှာဖြစ်တယ်ဉာဏ်နဲ့ရကြည့်ပစ္စယပရိကဉာဏ်ပိုင်းအဲ့ဒီပိုင်းမှာဗာဒီပါလာမယ်ဆိုတော့ ခုနကံရဲ့ကံရဲ့အကျိုးကိုကံရဲ့ကံရဲ့အကျိုး၌ဒါယုံမတန်တရားတွေကိုကြော်လွားလွန်မြောက်တယ်ဆိုတော့အကြောင်းနဲ့အကျိုးကိုဆက်ဆက်မသိရင်ကံနဲ့ကံရဲ့အကျိုးပေါ်မှာတန်တရားကမကြော်လွားမလွန်မြောက်နိုင်ဘူးအဲ့လိုမကြော်လွားမလွန်မြောက်နိုင်တဲ့အတွက်ကြောင့်ဒုက္ခနဲ့ကံရဲ့အကျိုး၌ယုံမှားမှုတွေကို ကျော်လွားလွန်မြောက်လိုတဲ့သူတော်ကောင်းသည်ကြောင်းကျူးဆက်ဆက်မှုအကြောင်းကြောင့်အကျိုးဖြစ်ဖို့ပြိဿသမုပ္ပဒေသနာတော်ကိုနားလည်ရမှာဖြစ်အဲလိုပြိဿသမုပ္ပဒေသနာတော်ကိုနားလည်လို့ပြစ္စယပြိကဉာဏ်ရပြီတလောကလုံးကိုနာမ်မှမြော်ကြည့်လိုက်လို့ရှိရင်အကြောင်းတရားတွေကြောင့်အကြောင်းတရားတွေကနိုင်နိုင်ပြုပြင်မှုကြောင့်ဒါဖြစ်ပေါ်လာတဲ့အကျိုးတရားများတာပဲ ကြောင်းတရားအစုဘုံသာရှိတယ်အကျိုးတရားအစုဘုံသာရှိတယ်လို့ဒီလိုမျိုးအကြောင်းနဲ့အကျိုးကံနဲ့ကံရဲ့အကျိုးအကြောင်းနဲ့အကျိုးကိုသိပြီးကံနဲ့ကံရဲ့အကျိုးပေါ်မှာတဏှာမရှိတော့ကောင်းကံတွေလုပ်ရင်ကောင်းကျိုးတွေရတာကိုမိမိရဲ့ကိုယ်ပိုင်ဓမ္မဒိဋ္ဌိဉာဏ်ပညာဖြင့်အညာတွင်နေသိမိပြီမကောင်းတဲ့အကျိုးတရားတွေမကောင်းမှုတွေဒုတိယတိပြုလို့မကောင်းတဲ့အကျိုးတရားတွေကိုရရှိဘုံဘူးနဲ့မိမိကဓမ္မဒိဋ္ဌိဉာဏ်ပညာဖြင့်ဒုဒုဒုဒုနဲ့သိမိပြီ ဆိုခဲ့ရင်အဲ့ဒီမှာတန်တဲ့ကံရဲ့အကျိုးပေါ်မှာယုံမှားမှုတွေကိုတော်လာလုံတော့သွားနိုင်ပြီအဲ့ဒါဆိုရင်တော့ဦးဇင်းတို့ဒါကင်းလေးခုမြောက်ဖြစ်တဲ့ကင်္ကာဝိတရဏဝိတုဒ္ဓိနဲ့ပြည့်စုံပြီလို့ဘယ်လိုပြောလို့ရလဲအဲ့တော့ဒီပိုင်းလေးမှာဦးဇင်းတို့ကင်္ကာဝိတရဏဝိတုဒ္ဓိဒီဉာဏ်ဉာဏ်အရာပြောရင်ပြစ္ဆပရိက္ခဉာဏ်လို့ဘယ်လိုနားလည်ရလဲ အဲလိုဒိဋ္ဌိဝိတ္တုနဲ့ကင်္ကာဝိဒနာဝိတ္တုကပညာသုံးပါးနဲ့တခါပြန်ပြီးချိန်ထိုးပြီးတက်ကြည့်လိုက်ပြန်တော့ညာတပရိညာထဲမှာပါတယ်တဲ့သူတကကြီးဒီမှာကြီးဘယ်ခန်းမှာပါညာတပရိညာထဲမှာပါပါတယ်ဗျာညာတပရိညာထဲမှာပါတယ်အဲ့တော့ညာတပရိညာဆိုတဲ့အပိုင်းဟိုအပိုင်းမှာပေါ့ဦးဇင်းတို့ကျောင်းကျိုးဆက်မှု နှင့်တကဝါယုတ်ငန်တွေအပေါ်မှာတခါတည်းပရမတ္ထကိုဉာဏ်မြင်စိုက်တည်ကြအောင်ထွန်းပေါက်သိမြင်တတ်တဲ့နာမရူပပိဋကဉာဏ်နဲ့ပိစယပိဋကဉာဏ်ကိုဒါညာတပရိညာလို့ခေါ်တာ။အဲညာတပရိညာဘိုင်းမှာကညာတပရိညာဘိုင်းမှာလေကိုကယောဂီသူတော်ကောင်းသည်တို့တရားနံတရားကိုပရမတ္ထဉာဏ်မြင်စိုက်အောင်သိနေရမယ်။နောက်တခါတို့ယုံနာဓမ္မကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကို ကွက်ကွက်ကင်းကင်းနဲ့သမာဓိဉာဏ်ပညာဖြင့်ထိုးထွင်းသိမြင်ရမှာဖြစ်တယ်။အဲလိုသိမြင်နိုင်ပြီဆိုမှဒါလေးခုမြောက်ဖြစ်တဲ့ညာရပညာထဲမှာကျုံဝင်ကင်ကာဟုတဲ့နာဝိတုတ်တိနဲ့ပြည့်စုံပြီးအဲဒီညာလေးမှာတခါကြီးဒီကမာကြီးဒီချက်လေးရက်ပြီးတော့နည်းနည်းစဉ်းစားကြရအောင်။အဲတော့ဘုရားတို့ပြောနေကြတဲ့စကားလေးတစ်ခုပေါ့ဝိပဿနာမရှိဘဲနဲ့တော့နိဗ္ဗာန်ကိုမရောက်ဘူး။ဒါကတော့ဘုရားတို့အားလုံးကိုယ်စီကိုယ်စီလက်ခံနိုင်ကြတယ်။သို့တော့ ဝိပဿနာဆိုတာကချက်ချင်းကြီးတခါတည်းတရားစကံဝင်ရိတ်တာဝင်လိုက်တာနဲ့ဝိပဿနာရှုကျင်တာရှုရတာပြောတော့မဟုတ်ဘူးဆိုတာကိုဒါတို့တရားကြီးဒီမှာပြင်နားလည်ထားရမှာဖြစ်ဝိပဿနာရဲ့ရှုကြံဖြစ်တဲ့အခုဒီဝိပဿနာဘိုင်းကိုမကူးခင်လေးမှာအခြေခံဖြစ်တဲ့ဒိဋ္ဌိဝိတ္တုတွေနဲ့ကင်္ဂါဝိတ္တနာဝိတ္တုတွေနှစ်ပါးနဲ့ပြည့်စုံအောင်မိမိတို့ကကြိုးစားရမှာဖြစ်ဒိဋ္ဌိဝိတ္တုတွေရယုတ်ဉာဏ်တွေကိုပရမတ္တဉာဏ်မြင်ဆက်အောင် သင်္ဃာဥဒနာဝိတ္တရိယအကြောင်းတရားအကျိုးတရားတွေကိုသိသိတတ်တဲ့ပြစ္ဆပရိကဉာဏ်ရအောင်ဒါကြိုးစားထားရမှာဖြစ်အဲ့လိုဒိဋ္ဌိဝိတ္တရိနဲ့သင်္ဃာဥဒနာဝိတ္တရိအရာပရမတ္တတန်တာတွေကိုအကြောင်းတရားနဲ့တကွာသိသိနိုင်ပြီသိပြီဆိုတဲ့သူတော်ကောင်းဒီတာလည်းဒါနောက်တစ်ဆင့်ဖြစ်တဲ့ဝိပဿနာဘိုင်းလို့ဝိပဿနာဘိုင်းထဲမှာယုံဝင်တဲ့၅ခုမြောက်မကမကနနာတဒနာဝိတ္တိကိုဒါကုရဖြစ်တယ် ဟောဒီမက္ကမက္ကညာနာတဒနာဝိသုဒ္ဓိကတော့ဦးဇင်းတို့မဟုတ်ဒီမဟုတ်ဒီ၌ဉာဏ်မြင်စင်ကြယ်ခြင်းပဲအဲ့တော့မဟုတ်ဒီမဟုတ်ဒီ၌ဉာဏ်မြင်စင်ကြယ်ခြင်းမှာဦးဇင်းတို့ဉာဏ်ရင်ကကြည့်ရင်ဓမ္မတနာဉာဏ်ကစပြီးတော့ကျုံးလာတယ်အဲ့တော့ဓမ္မတနာဉာဏ်ကစပြီးတော့ကျုံးဝင်လာတဲ့အတွက်ကြောင့်သူတော်ကောင်းတယောက်ဒီအဲ့ဒီအပိုင်းမှာစောစောက ဒိဋ္ဌိဝိတုဒ္ဓိယသင်္တိထားတဲ့ယုတ်တရားနံတရားသင်္ဘာဝုဒ္ဒနာဝိတုဒ္ဓိယသင်္တိထားတဲ့အကြောင်းတရားအဲ့ဒီယုတ်တရားနံတရားနဲ့အကြောင်းတရားအကျိုးတရားတို့ဒီသင်္ခါရတရားတွေဖြစ်သင်္ခါရတရားတွေဒီသင်္ခါရတရားတွေကသဘောတန်တော်ဓမ္မတာကဖြစ်ပြီးတာနဲ့ပြက်တာခနာချင်းပြက်ခနာချင်းပြက်ခနာချင်းပြက်ခနာချင်းပြက်အဲ့လိုဖြစ်ပြီးတာနဲ့ပြက်တာဖြစ်တဲ့အတွက်ကြောင့်မမြဲဘူး ကြည်ပြီးတာနဲ့ပြက်ကြည်ပြီးတာနဲ့ပြက်သူ့မှာဒီတကြခိုင်မြဲနေတာမရှိဘူးဒါကြောင့်မလို့မမြဲဘူးအနေစာဘောနောကဖြစ်ခြင်းပြခြင်းတန်ခြင်းပြင်အမြဲမပြတ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတဲ့ဒုက္ခအခြေခဲအကံမှာနိတ္တရာအပြင်တိရမနေဘူးအစိုးမရဘူးအနတ္တဆိုလူကဲ့သို့မိမိတို့သိသိထားတဲ့တနည်းအားဖြင့်နာမရူပပရိသေရဉာဏ်နဲ့ပြစ္ဆပိက ပရိက္ခဉာဏ်အရာသိတာတဲ့ယုတ်တရားနတရားအကြောင်းတရားအကျိုးတရားတွေကိုအဲ့ဒီမှာလက္ခဏာကြီး၃လံတင်ပြီးတော့မမြဲခြင်းအိစ္ဆာဆင်းရဲခြင်းဒုက္ခအခြေခံအတိုင်းမှာနေတရာခြင်းဒီရမနေခြင်းအကျိုးမရခြင်းဆိုတဲ့အနတ္တလို့လက္ခဏာကြီး၃လံတင်ပြီးတော့စီပွားသုံးတတ်ရတာအဲ့ဒါကိုဒါဦးဇင်းတို့တမတနာဉာဏ်ဝိတုဒ္ဓိပြပြောမယ်ဆိုရင်မကမက၅ခုမြောက်ဖြစ်တဲ့မကမကဉာဏတတနာဝိတုဒ္ဓိဉာဏ်ဉာဏ်ရခြင်းတမတနာဉာဏ်အဲ့ဒီဘိုက်ကြောင့်ဝိပဿနာစပြီးကူရ အဲ့တော့ဝိပဿနာအာမထုတ်ခင်မှာယုတ်တည်နေကိုအရင်ယူပြီးတော့သိထားရမယ်အကြောင်းတရားယူရတွေကိုယူပြီးတော့သိမြင်ပြီးသားဖြစ်ရမယ်လို့ဒီလိုဒီလိုဒီသဘောကြရမှာဖြစ်အဲ့လိုဓမ္မတရဉာဏ်ကိုဒါရှုပွားသုံးတဲ့နိုင်တဲ့သူတော်ကောင်းတယောက်ဒီကိုဝိပဿနာဉာဏ်လေးကိုစဲပြီးတော့ဒါကလည်းရင့်ကြအောင်ကုသရင်ဒါဥရိယပယဉာဏ်ဒါဉာဏ်ဉာဏ်ရကြည့်ဥရိယပယဉာဏ်ကိုရပြီ အဲဒီဓမ္မတရဉာဏ်နဲ့အဲဒီဥရိယဥရိယဉာဏ်အနုပိုင်းဒီလိုမက်ကမက်ကဉာဏ်တဒနာဝိတုဒ္ဓိမှာပါတယ်လို့ဒီလိုသဘောကျပြီးတော့ပရိညာသုံးပါးဘက်ကလက်ပြီးတော့ပြောကြမယ်ဆိုရင်တော့ဒီဒနာပရိညာထဲမှာယုံဝင်နေလို့လည်းဒီလိုနှစ်ခုမြောက်ဖြစ်တဲ့ဒီဒနာပရိညာထဲမှာယုံဝင်နေလို့ဒီလိုလည်းသဘောကျနားလည်ထားရမှာဖြစ်အဲဒီဒနာပရိညာဆိုတာဒီနေရာမှာလက္ခဏာရေးသုံးတန်ကိုတခါတည်း တဏှာကင်းကင်းနဲ့ဒါတတ်မှတ်ဆုံးဖြတ်နိုင်တာပဲမမြဲမှုကိုကြည်ပြီးအနေစဆင်းရဲတာတွေကြည်ချင်းကြည်ချင်းတန်ကြပြီးနှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတာကိုကြည်ပြီးတော့ဒုက္ခအကြေခဲခိုင်ပါနိတ္တရာဖြင့်တိရမနေဘူးအစိုးမရဘူးကြည်ပြီးတော့အစိုးမရခြင်းကိုကြည်ပြီးတော့အနတ္တလို့ဘယ်လိုပိုင်းကျက်ပြီးတော့ဆုံးဖြတ်ချက်ချနိုင်တာကိုဒါဒီကရဏပညာလို့ခေါ်တာပဲအဲ့လိုပေါ့ ပရိညာဘက်ကကြည့်ရင်ဒီရဏပရိညာဉာဏ်နဲ့ဘက်ကကြည့်ရင်သမထနာဉာဏ်နဲ့ဥပိယပြဉာဏ်အနုပါဝိတ္တရိဘက်ကကြည့်လို့ရှိရင်၅ခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတဒနာဝိတ္တတိကိုရတဲ့သူတော်ကောင်းဒီတားရင်တဆင့်တက်ပြီး၆ခုမြောက်ဖြစ်တဲ့ပြိပဒဉာဏတဒနာဝိတ္တတိကိုကိုရမှာဖြစ်။ဟောပြိပဒဉာဏတဒနာဝိတ္တတိဆိုတာဒီပိုင်းမှာကြည့်နေတာဉာဏ်အမြင်ကြီးစင်ကြယ်ခြင်းတဲ့ဒီလိုဘာသာပြန်ရ။ အဲ့တော့ကျင့်နေတာဉာဏ်မြင်စင်ရခြင်းဆိုတာဘာပြောတာလဲဆိုတော့သောတကမက္ကမင်္ဂဉာဏတဒနာဝိသုဒ္ဓိပိုင်းမှာဓမ္မသနာဉာဏ်နဲ့ဥဒိယဗျာဉာဏ်လောက်ကိုစနစ်တကျအထုတ်နိုင်တယ်သူတော်ကောင်းမှာအဲ့ဒါဝိပဿနာဉာဏ်ယူကြောင်းလို့ခေါ်တယ်ဒါဩဘာဒပိဋိပတ္တိစတဲ့အကြောင်းလေးကြီးပေါ်မဲ့ဝမ်းမြောက်လာမယ်အနှစ်တည်းလာမယ်စတဲ့ဒီလိုမျိုးဝိပဿနာရဲ့အနှောက်အယှက်ဝိပဿနာဉာဏ်တွေကိုဉာဏ်ယူစေတတ်တယ်ဒါဥပကိလေသာတွေဒါပေါ်လာတဲ့ အဲ့ဒီအခါမှာယောဂီသူတော်ကောင်းတွေကဘာဖြစ်သွားတတ်တော့လို့မေးတော့နန်းလွဲသွားတတ်တယ်ဘာမှလို့နားလည်တော့ပြောရင်ဝိပဿနာလမ်းလမ်းစဉ်ကနေဘေးကိုလွဲကျော်ပြီးတော့ရောင်လင်းတွေပေါ်လာတာကိုပဲတကားတဲ့မဉ္ဇဉ်ပူဉ္ဇဉ်စိုက်တဲ့နိဗ္ဗာန်ကိုမြင်မှောက်ပြုနိုင်တယ်လို့ဒီလိုမျိုးသွားပြီးတော့လွယ်လွယ်မှားမှားတော့ဆုံးဖြတ်ချက်ချတတ်အဲ့လိုဆုံးဖြတ်ချက်ချနိုင်တော့ဒါကြည့်နေအလွယ်မှားသွားမှာပဲနိဗ္ဗာန်ကိုဆက်ပြီးတော့မတက်လန်းနိဗ္ဗာန်ကိုယာရည်အတွက်ဆက်ပြက်ပြီးတော့ဝိပဿနာဉာဏ်ဒီအထက်တက်ကိုမတက်လန်းနိုင်တော့ အဲ့ဒီအတွက်ကြောင့်မလုပ်ရတော့ဘူးတော့ဒီအပိုင်းမှာအဲ့ဒီဥပ္ပကိလေသာတရားတွေကိုကျော်လွှားလွန်မြောက်ပါမှအာဥရိယပြညာအရင်ပိုင်းကိုကူးတယ်အဲ့လိုဥရိယပြညာအရင်ပိုင်းကိုကူးပြီးဥရိယပြညာအရင်ပိုင်းကလေးစားပြီးတော့ပင်ကဉဏ်ဗယဉဏ်အာရိနဝဉဏ်နေဗိဒဉဏ်မောဇိတုကမြဒဉဏ်ပရိသင်္ကဉဏ်သင်္ကာရုပ္ပကဉဏ်အနုရောမဉဏ်တန်အောင်သောပေါ့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကိုဒါပရိပရမ တတနာဝိတုဒ္ဓိကျင့်တယ်နိုင်တယ်သင်ကြခြင်းလို့ပြောတယ်အဲ့ဒီဘက်မှာじゃခုနကိုယ်ပဲကိလေသာတွေကိုကျော်လွှားလုံမြောက်သွားပြီဖြစ်တဲ့အတွက်ကြောင့်သူတော်ကောင်းတယောက်ဒီအထက်အထက်ဝိပဿနာဉာဏ်တွေကိုရှုဝိပဿနာဉာဏ်တွေနဲ့ယုံနိုင်ဓမ္မတွေနဲ့အကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေအပေါ်မှာလက္ခဏာကြီးသုံးနိုင်တင်ပြီးတော့အကျိုးပွားသုံးသပ်ခြင်းမှာဒါကျင့်နေမှာလွဲချော်တော့ ဥပကိလေသာတရားတွေကိုကျော်လွှားလွန်မြောက်သွားနိုင်ဒါကြောင့်မလို့ကျင့်ကြင်ကကျင့်ကြင်မှန်ပေါ်မှာဒါဉာဏ်အမြင်ကစင်ကြဲသွားပြီဆိုတဲ့လူပြောတယ်ဒါကိုပရိပဒနာတတနာဝိတုဒ္ဓိအဲတော့ဒါ၆ခုမြောက်ဖြစ်တဲ့ပရိပဒနာတတနာဝိတုဒ္ဓိထဲမှာရုံဝင်တဲ့အထက်ပိုင်း ဥရိယဗေယဉာဏ်အရင်ပိုင်းကစပြီးအထက်ပိုင်းဥပဒနာဉာဏ်ဤအနုလောမဉာဏ်တိုင်အောင်သောဒီဉာဏ်တွေကိုတော့ဥစဉ်တို့ပါဏပရိညာလို့ပရိညာပညာသုံးပါးဘက်ကတက်ပြောရင်ပါဏပရိညာဆရာဆရာကိရိတာတွေကိုဆရာဆရာဝိပဒနာဉာဏ်တွေပါဒါတရင်ကတရင်ကအဖြစ်ဖြေရှားပြီးနိုင်လေဒါကြောင့်မလို့ပါဏပရိညာအဲ့လိုပရိညာဘက်ကဘာနာပရိညာအမြင်ရတယ် ဉာဏ်ရင်ပိုင်းကတစ်ပိုင်းကုရိယပြဉာဏ်အရင်ပိုင်းကစပြီးအနုလောမဉာဏ်တန်အောင်သောအထေပိုင်းဝိပဿနာဉာဏ်တွေကိုအထုံနိုင်တဲ့သူတော်ကောင်းတွေကပြိပရဉာဏတဒနာဝိတုဒ္ဓိနဲ့၆ခုမြောက်ပြိပရဉာဏတဒနာဝိတုဒ္ဓိနဲ့ပြည့်စုံမှာဖြစ်ပြီးတို့ရင်းကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာဦးဇင်းတို့လောကီတွေကကြည့်တော့ဂေါတဘုဉာဏ်ပေါ့ဂေါတဘုဉာဏ်ကတော့ဦးဇင်းတို့၆ခုမြောက်ဖြစ်တဲ့ပြိပရဉာဏတဒနာဝိတုဒ္ဓိလို့လည်းမဆိုသာဘုဏ္ဏကုံမြောက်ဖြစ်တဲ့ဉာဏတဒနာဝိတုဒ္ဓိလည်း ဆိုတာဟုတော့ဟာအဲ့လိုမျိုးတပိုင်းဥပဒနာဉာဏ်ကြီးရင့်ကျက်တဲ့ဥပဒနာဉာဏ်ကြီးရဲ့အဆုံးမှာလောကီတက်ကဘောတဘူးဉာဏ်နဲ့ပြီးပေါ်မှာဖြစ်လို့ဆိုတော့မဉဏ်ဘူဉဏ်ဆိုတဲ့လောကုတ္တရာဉာဏ်ကြီးပေါ်လာမှာဖြစ်တယ်။အဲမဉဏ်ဘူဉဏ်နဲ့ပြစ္ဆဝကနာဉာဏ်ပေါ့ဒီတပိုင်းမဉဏ်ဘူဉဏ်ကြီးပေါ်လာတဲ့အခါတို့မဉဏ်ဘူဉဏ်ကြီးကနိဗ္ဗာန်ဆိုတဲ့အငြိမ့်တဲ့အတ္တိကတာအငြိမ့်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးကိုဖန်ပြီးအာရုံပြုမှာဖြစ်တယ်။နိဗ္ဗာန်တရားတော်မြတ်ကြီးကအာရုံဖြစ်တဲ့ကျေးဇူးပြုလိုက်တဲ့အတွက်လည်းဒီမဉဏ်ဘူ ကဇာယဇာယကိလေသာတွေကိုတခါတည်းအမြင့်ပါမကြံအပြီးတတ်ပြည့်ပြတ်နိုင်တာလေအဲ့လိုမကြံပူညာနဲ့တကွာပြိဿဝကနာဉာဏ်လို့တဲ့ဒီလောကုတ္တရာဉာဏ်တွေကိုတော့ဒါခုနခုမြောက်ဖြစ်တဲ့ဉာဏတဒနာဝိတုဒ္ဓိလို့ခေါ်တယ်အဲ့တော့ဉာဏတဒနာဝိတုဒ္ဓိဘာပြောတော့ဆိုတော့ဉာဏ်မြင်ခဲ့တဲ့စင်ကြယ်အခြင်းပဲတက်တဲ့ပြောရင် ဓမ္မဉာဏ်မြင်ခဲ့ဆင်ခြင်ခြင်းနဲ့ဆိုတော့မှနိဗ္ဗာန်၌ဉာဏ်မြင်ခဲ့ဆင်ခြင်ခြင်းဒါခုနှစ်ခုမြောက်ဖြစ်တဲ့ဒီလိုဉာဏတတနာဝိတုဒ္ဓိအဲ့တော့ဒုဒကကြီးတွေဓမ္မကြီးတွေပြောကြည့်ဉာဏတတနာဝိတုဒ္ဓိဆိုတာနိဗ္ဗာန်၌ဉာဏ်မြင်ခဲ့ဆင်ခြင်ခြင်းဘယ်မှာဉာဏ်မြင်ခဲ့ဆင်ခြင်ခြင်းလဲနိဗ္ဗာန်မှာဉာဏ်အမြင်စင်ကြယ်ခြင်းပါဗျာနိဗ္ဗာန်မှာဉာဏ်မြင်စင်ကြယ်ခြင်းလို့ဒီလိုသဘောကျထားရ တော့နိဗ္ဗာန်မှာဉာဏ်မြင်စင်ကြယ်ခြင်းဆိုတာဒီဉာဏတတ္တနာဝိသုဒ္ဓိရောက်ပါမှသူတော်ကောင်းတယောက်ဒီမဉဏ်ပူဉဏ်နဲ့တနည်းအားဖြင့်မိမိတဏ္ဍမှာထေရှားဖြစ်ပေါ်သွားတယ်မဉဏ်ပူဉဏ်နဲ့နိဗ္ဗာန်ဆိုတဲ့တရားတော်ကြီးကိုတကယ်ကိုယ်တိုင်မျက်မှောက်ပုံပေါက်သိနေတယ်ဖြစ်အဲအေးရာသူတော်ကောင်းစဉ်ကိုမကူးမြောက်သေးခင်တော့ဒါအာဂမတုတ္တအနေနဲ့ပေါ့အဓိကမတုတ္တအနေနဲ့ မဉ္ဇဉ်ပုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာမျိုးမဟုတ်ဘဲနဲ့အာဂမသုတအနေနဲ့ဆရာသမားတွေဟောလို့ပြောလို့မိမိတို့ကိုယ်တိုင်ဇာမေကျမ်းဂန်တွေကိုလေ့လာဖတ်ယူလို့သိတဲ့အာဂမသုတနဲ့နိဗ္ဗာန်ကိုမိမိတို့ကဒါအနုမာနာနည်းနဲ့မှတ်မြော်ပြီးတော့ဒါနေကြရအောင်အဲဒီဉာဏတဒနာဝိတုဒ္ဓိနဲ့ပြည့်စုံပြီဆိုပါမှသူတော်ကောင်းတယောက်ဒီတကယ်နိဗ္ဗာန် စင်ကြယ်သွားပြီလို့ပြောလို့ရတယ်။ကဲကောင်းပြီဒါကတော့ဝိတ္တုတိခုနမှာအစဉ်တိုင်းပေါ့အဲ့ဒီလိုဒီလာဝိတ္တုတိစေတဝိတ္တုတိဒိဋ္ဌိဝိတ္တုတိသင်္ကာဝိဒနာဝိတ္တုတိမက္ခမက္ခဉာဏတဒနာဝိတ္တုတိပရိပဒဉာဏတဒနာဝိတ္တုတိဆိုတဲ့ဒီဝိတ္တုတိ6ပါးအစဉ်တိုင်းပြည့်နိုင်ကြရင်ခုနခုမြောက်ဖြစ်တဲ့ဉာဏတဒနာဝိတ္တုတိဘိုင်းမှာမိမိတို့ဒီနိဗ္ဗာန်ကိုဒါကိုဒီကိုဒီမျက်မှောက်ပြုနိုင်မှာဖြစ်တယ် ဒီပြည့်နေများလျင်သက္ကနာဝဆင်းရဲဒုက္ခမှာလွတ်မြောက်လို့တဲ့သူတော်ကောင်းတွေဒါကျင့်ရမယ်ကျင့်ကြမှတကူဒီလိုမျိုးသဘောကျနားလည်ပြီးတော့ဒီကျင့်ကြတွေကိုဦးဇင်းတို့ဆက်လက်ပြီးတော့ဒါကျင့်ဉာဏ်ကျိုးကိုအားထုတ်ရမယ်အဲ့တော့ဦးဇင်းတို့ဒီကျင့်ကြပိုင်းလေးကိုဆက်ပြီးတော့ဟောကြားနာကြားကြရအောင်တော့ဦးဇင်းတို့ဒီပိုင်းမှာပြောလာတာပေါ့အခု၄ချိန်နဲ့9ချိန်မြောက်ဖြစ်ပြီပြောလာတဲ့အခါကျတော့ဦးဇင်းတို့ ဘယ်ရောက်နေလဲဆိုတော့ဦးဇင်းတို့၅ခုမြောက်ဖြစ်တဲ့၄ခုမြောက်ဖြစ်တဲ့ကင်္ကာဝိတရဏဝိတ္တုဘိုင်းကိုရောက်ပါတယ်။ဒါကင်္ကာဝိတရဏဝိတ္တုဘိုင်းဆိုတာခုနကံရဲ့ကံရဲ့အကျိုးပေါ်မှာယောမတန်တရားတွေကိုကျော်လွှတ်လုံမြောက်ခြင်းကျော်လွှတ်လုံမြောက်ခြင်းဆိုတဲ့ဉာဏ်ရင်းနဲ့ဆင်ခြင်ခြင်းပဲအဲဒီကင်္ဂဝိတ္တနာဝိသုဒ္ဓိဘိုင်းဒီဦးဇင်းတို့ဉာဏ်ရင်းရပြောလို့စောစောကပြောတယ်ပြစ္စယပရိက္ခဉာဏ်ပိုင်းပဲအဲဒါအိဘိုင်းလေးကိုဦးဇင်းတို့အတူချုပ်ပြီးပြန်ခက်ချင်းချင်းပြောကြရအောင် တိရတဝိတ္တိပိုင်းနဲ့တိရတရားတွေကိုပြန်ကျင့်သုံးသောက်တည်ပြီးတဲ့သူတော်ကောင်းဒီစေတဝိတ္တိပိုင်းမှာသမထကမ္မဋ္ဌာန်းတွေကိုပွားများအားထုတ်ရအဲလိုသမထကမ္မဋ္ဌာန်းတစ်ခုကိုပွားများအားထုတ်နိုင်လို့ဥပဇ္ဇရသမารိအပ္ပနာသမารိတစ်ခုခုကိုရရှိတဲ့သူတော်ကောင်းဟာသင့်တဲ့ပြီးသုံးခုမြောက်ဖြစ်တဲ့တတိဝိတ္တိပိုင်းမှာရုပ်တည်နာနေကိုပရမတ္တဉာဏ်ဖြင့်စัจကြည်တိုင်အောင်ဆက်လက်ပြီးတော့ကြိုးစားအထုတ်ကြဖြစ်အဲလိုရောတဲ့နာနေကိုပရမတ္တဉာဏ်မြင်စိုက်တည်တိုင်အောင် ဝါများအထုနိုင်တဲ့ဒီတော်ကောင်းတယောက်ဒီအခုပြောတဲ့သင်္ကာဝတ္တနာဝိတ္တုဒီပိုင်းကိုကြည့်ရမှာဖြစ်တယ်။အဲ့တော့ဒီပိုင်းနဲ့မှာဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတော့ဘယ်ပိုင်းနဲ့ပြောခဲ့တယ်ဆိုတော့ပရိသသမုပ္ပါရှုနည်းမာနည်းပေါ့။အဲ့ပရိသသမုပ္ပါရှုနည်းမာနည်းတဲ့မှာဦးဇင်းတို့ကနားလည်လွယ်အောင်ပြောရင်၅ခုမြောက်ဖြစ်တဲ့ဤပေါ့။၅ခုမြောက်လို့ဒါအမိပေးထားတဲ့အတိတ်ကြောင့်တရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ပုံ ပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်မှာအယူတရား၅ပါးဖြစ်ဖို့ဆိုတဲ့ဒီပိုင်းလေးကိုဦးဇင်းတို့ဒါဟောခဲ့တာပဲဖြစ်တယ်။အဲ့တော့ဒီပိုင်းကတော့ဦးဇင်းတို့ဘဝသုံးခုကိုပေါ့ဒါခွင်းဆက်ပြီးတော့ရှုရတဲ့အပိုင်းလေး။ဘာကြောင့်ဘဝသုံးခုကိုခွင်းဆက်ပြီးတော့ရှုရတဲ့အပိုင်းလေးဆိုတော့ဦးဇင်းတို့ဒီနေ့အဲ့ဒီသိဒ္ဓသမုပ္ပါကနာ၅နည်းတဲ့ကပေါ့ဦးဇင်းတို့ပထမနည်းကိုလည်းစပြီးတော့ကင်ပြီးတော့ဟောဖို့ တွေးထားတဲ့အတွက်ကြောင့်ဒါလေးကိုပြောကြရအောင်အဲ့တော့ဒီညမှာဦးဇင်းတို့ဒီကြောင်းကျုံးဆက်တော်မူပြိဿသမုပ္ပါကိုနားလည်အောင်ကြိုးစားအားထုတ်ခြင်းနဲ့သူတော်ကောင်းတယောက်အနေနဲ့တော့ဦးဇင်းတို့ပြိဿသမုပ္ပါအင်္ဂါရ12ပါးကိုတော့ဒါကိုကြီးကိုကြီးနားလည်ထားဖို့လိုတယ်အဲ့တော့ပြိဿသမုပ္ပါအင်္ဂါရ12ခုကိုဒီမှာခက်ကိုလိုလေးဦးဇင်းတို့ပြောသားကြအောင်အဲ့တော့တို့တကကြီးဒီကမကြီးတွေသိတဲ့အတိုင်းပဲ ဒါဝိဇာပစ္စယသင်္ကာရသင်္ကာရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပနာမရူပပစ္စယကာလယရဏံကာလယရဏပစ္စယဘတ်တော်ဘတ်တပစ္စယဝေဒနာဝေဒနာပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘောဟပစ္စယဇာတိဇာတိပစ္စယသရမရဏံဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာတံကုန်တိ ေဝမေတ္တကေဝလတဒုက္ခကန္တတကမူရိယောဟောတိတိဒါအာလုံးတို့တကကြီးကမာကြီးကြီးနဲ့ရင်းကြီးရဲ့ဒါပရိသသမုပ္ပဒေသနာတော်ပဲအဲဒီပရိသသမုပ္ပဒေသနာတော်မှာအင်္ဂါအနေနဲ့ကြည့်မယ်ဆိုအင်္ဂါ12ရက်ရှိတယ်လို့ဘယ်လိုနားလည်ကြအင်္ဂါဘယ်နှပါရှိအင်္ဂါ12ပါရှိပါတယ်ခင်ဗျာ ငါ12ပါးရှိတယ်အဲ့တော့အဲ့ပြိဿသမုပ္ပါအင်္ဂါ12ပါးဆိုတာဘာတွေလဲလို့ဒီလိုမေးတဲ့အခါကျတော့ခုနအဝိဇ္ဇာပြီးတော့သင်္ခါရဝိညာဉ်မယုံတာလာယတနာအတ္တဝေဒနာတဏှာဥပါဒါနာဥပါဒံ ဘဝဇာတိယရာမရဏဆိုပြီးတော့ဒီလိုပြိဿသမုပ္ပါအင်္ဂါရ12ခုအဲ့ဒါကိုတော့မိမိတို့ကနားလည်ထားရမှာဖြစ်အဲ့ဒီနေရာမှာဦးဇင်းတို့ဒီပြိဿသမုပ္ပါဒေသနာတော်လေးကိုခက်ချင်းချင်းပေါ်ပြီးအဲနေတရားလေးပေါ့နေတရားလေးကိုရထားရင်ပို့ပြီးတော့ဂျေဇူးများတယ်အဲ့တော့ဒီအဓိပ္ပာယ်ပေါ့သူလိုင်းကအဓိပ္ပာယ်သိထားဖို့လိုတယ်ပေါ့တော်ဦးဇင်းတို့ဒီညမှာဗာလေးနဲ့တွားကျင်တော့ဆိုတဲ့အခါကျတော့ပြိဿသမုပ္ပါ ဒေသနာတော်ကိုဟောကြားတဲ့ဒေသနာတော်တွေတော့များစွာတုတ်တယ်ရှိအဲ့ဒါကဦးဇင်းတို့ဒီဥဒါနာပါဠိဥဒါနာပါဠိရောဥဒါနာဆိုတော့ဥဒန်းကျူးရင်ဝမ်းမြောက်လို့ဥဒန်းကျူးရင်ဒါကိုဥဒါနာလို့ပြောလို့ခေါ်တယ်ဒါဦးဇင်းတို့ခေါတကနေကေဥဒါနာဆိုတဲ့ဒီဉာဏ်လေးပေါ့ဓမ္မပဒစာရှိဒီခေါတကနေကေထဲမှာပါတဲ့ဘုဒ္ဓတိခါ ပြီးတော့ဓမ္မပဒဥဒါနာဆိုလို့ဒီကျမ်းကောင်လေးပေါ့အဲကျမ်းငယ်လေးထဲမှာဦးဇင်းတို့ဘုရားရှင်ဒီဘုရားဖြစ်ပြီးတဲ့နောက်ဦးဇင်းတို့ဒီပရိသသမုပ္ပါဒေသနာတော်ကြီးကိုဦးဇင်းတို့ဆင်ခြင်တဲ့အပိုင်းအဲပရိသသမုပ္ပါဒေသနာတော်ကြီးကိုဆင်ခြင်တဲ့အပိုင်းလေးမှာဒါ ဟိုပရိဒသမုပ္ပါကိုဆင်ခြင်တဲ့အပိုင်းလေးကိုစပြီးတော့ဒီမှာဟောတဲ့အခါကျတော့ဦးဇင်းတို့ရထားတဲ့ဒီပုံရရထားတာဒုဒကကြီးဒီမိုက်ကြီးရထားတာတော့အဝိဇ္ဇာပစ္စယသင်္ကာရဆိုပြီးတော့ဒီလိုမျိုးအဝိဇ္ဇာကနေစပြီးတော့ရသို့တော်ဦးဇင်းတို့ဒီနေရာမှာဘုရားရှင်ဥဒန်းကျွေးတဲ့အပိုင်းမှာ ဦးဇင်းတို့ဘယ်ကစတာလဲပရိစ္ဆသမုပ္ပါဒ်ကိုအကျဉ်းလေးချစတာတဲ့ပါဠိလေးကစတယ်အဲ့ဒါဘာလဲဆိုတော့ဣတိဣမဣတိဣမသမိန်တတိဣဒံဣတိဣမသမိန်တတိဣဒံဟောတိဣတိဣမသမိန်တတိဣဒံဟောတိဣမသုပ္ပါဒာဣဒံဥပိစ္ဆတိပြီးတော့မှဝိဇာပစ္စယသင်္ကာရသင်္ကာရပစ္စယဝိညာဏံဆိုပြီးတော့ဒီလိုလေးသွားတယ် အဲ့တော့ဒီဝိညာဉ်ပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတဲ့ကလုံးတွေအများကြီးကိုချုပ်မိလိုက်တာကဘာကချုပ်မိတုံးဆိုတော့အဲ့တော့ရှေ့ကဖြစ်တဲ့ဣတိမသမိန်တတိဣဒံဟောတိဣမသုပ္ပတာဣဒံဥပ္ပစ္စတိဒါအချုပ်ဘာပြောတာလဲဆိုတော့ဣတိမသမိန်အဝိဇ္ဇာစရှိသောအကြောင်းတရားသည်တတိထေရှားရှိလတ်သောဣဒံဤသင်္ကာရစရှိသောဒုတိယတို့သည်ဟောတိ အရာဖြစ်ပါပေ၏ဒီမတာယဝိကစရှိသောအကြောင်းတရားသည်ဥပ္ပါအကြောင်းတရားဤဥပ္ပါဒဖြစ်ခြင်းကြောင့်ဧတံဤသင်္ကာရစရှိသောဒုတိယတို့သည်ဥပ္ပစ္စတိသင်္ကာဖြစ်ပေါ်လေလာ၏ဟောအဲ့တော့ဒါကပိဋကသမုပ္ပတ်အနုလောမနီးပေါ့အနုလောမနီးကအစဉ်တိုင်းသွားတဲ့အဝိဇ္ဇာကနေစသရမဏအဆုံးတိုင်အောင်အစဉ်တိုင်းသွားတဲ့နီးတဲ့အချုပ်ဒါပါဠိလေးပဲပြန်ပြီးတော့ပြောမယ်ဆိုရင် ဣတိမတမိန်တတိဣဒံဟောတိဣမသုပတာဣဒံဥပ္ပစ္စတိဣတိမတမိန်ဤအဝိဇ္ဇာဇာယိသောကြောင့်တရားသည်တတိထင်ရှားရှိလသောဣဒံဤသင်္ကာရအစရှိသောဒုတိယသည်ဟောတိဖြစ်ပေါ်၍လာ၏ဣမတာဤအဝိဇ္ဇာဇာယိသောကြောင့်တရားဤဥပါဒာထင်ရှားပြီးခြင်းကြောင့် ဣဒံဤသင်္ကာရအစရှိသောယုတ်တရားတို့သည်ဥပ္ပစ္စတိပညာဖြစ်ပေါ်၍လာ၏အဲ့ဒါအချုပ်အဲ့တော့ဗာပြောတင်တာတော့ဆိုတော့ဒီမှာဒီအဝိဇ္ဇာဆိုတဲ့အကြောင်းတရားတွေသင်ရှားရှိလာပြီဆိုရင်သင်္ကာရအစရှိတဲ့ယုတ်တရားတွေအဲ့တော့အကြောင်းသင်ရှားရှိပြီဆိုရင်အယုတ်တရားတွေဖြစ်ပေါ်လာနောက်တကအကြောင်းတရားတွေသင်ရှားဖြစ်ပေါ်လာခြင်းကြောင့်လည်းအယုတ်တရားဆိုတာဖြစ်ပေါ်လာတယ်ဒါပြိဿသမုပ္ပါဒေသနာတော်ရဲ့အချုပ်ပဲ အဲ့တော့အဝိဇ္ဇာထင်ဒီဒေသနာတော်ကိုကြည့်ပြီးတော့အဝိဇ္ဇာထင်ရှားရှိလို့အဝိဇ္ဇာထင်ရှားဖြစ်ပေါ်လာလို့သင်္ခါရဆိုတာဖြစ်တယ်လို့ဒီလိုနားလည်ရတို့တူပဲသင်္ခါရတရားတွေထင်ရှားဖြစ်ခြင်းကြောင့်ဝိညာဉ်ဆိုတဲ့ဝိပက်ဝိညာဉ်ထင်ရှားဖြစ်တယ်။ဟောနောက်တကအဲဒီဝိညာဉ်ထင်ရှားဖြစ်ခြင်းကြောင့်နာယုဆိုတဲ့တရားတွေထင်ရှားဖြစ်ပေါ်လာတယ်။ နောက်တစ်ခါနာမရူပပစ္စယတလာယရဏအဲ့ဒီနာယုတ်ထင်ရှားဖြစ်ပေါ်လာခြင်းကြောင့်ဟာအာယနာ6ပါးတွင်အာယနာ6ပါးဣဇတိကယနာ6ပါးဖြစ်ပေါ်လာပါတယ်ဒါလာယနာပစ္စယဘတ်တော်အဲ့ဒီအာယနာ6ပါးဖြစ်ပေါ်ခြင်းကြောင့်လည်းဒါဘတ်တာ6ပါးဒါဖြစ်ပေါ်လာတဲ့ဘတ်တာပစ္စယဝေဒနာအဲ့ဒီဘတ်တာဖြစ်ခြင်းကြောင့်ဝေဒနာထင်ရှားဖြစ်ပေါ်လာတယ်နောက်ဝေဒနာပစ္စယတဏဝေဒနာဖြစ်ခြင်းကြောင့်တဏထင်ရှားဖြစ်ပေါ်လာတယ် တဏှာပြတရားဥပါဒါနတဏှာထင်ရှားဖြစ်ခြင်းကြောင့်ဥပါဒါနဆိုတာလည်းထင်ရှားဖြစ်ပေါ်လာတာဖြစ်တယ်ဥပါဒနာဖြစ်ကြသောဥပါဒံဆိုတဲ့ဇလမှုဖြစ်ခြင်းကြောင့်ဘဝမြင်ကြပြတာဒီညမှာတော့ဘဝအရာကမ္မဘဝဥပပတိဘဝတစ်ခုရှိအဲ့မှာဘဝထင်ရှားဖြစ်ပေါ်လာတယ်အဲ့နောက်တကဘဝပစ္စယဇာတိဘဝထင်ရှားဖြစ်ခြင်းကြောင့်ဇာတိထင်ရှားဖြစ်တယ် ဟောဇာတိပစ္စယသရမရဏဇာတိဖြစ်ခြင်းကြောင့်သရမရဏသဟာဆိုတဲ့ဦးခြင်းမရဏဆိုတဲ့ဒီခြင်းတရားတွေဖြစ်ကြဖြစ်ပေါ်လာတယ်ဟောပြီးတဲ့အခါကျမှသူကအကျိုးသက်ဖြစ်တဲ့သောကပိဋိဝဒုက္ခဒေါမနတာဥပယန္တာဆိုတဲ့ဒီတရားတွေဖြစ်ကြဖြစ်ပေါ်လာတယ်ဆိုတဲ့ဒါပရိက္ခသမုပ္ပဒေသနာတော်ကိုဦးဇင်းတို့ဒီပရိက္ခသမုပ္ပါကြောင့်ကျိုးဆက်နွယ်မှုကိုနားလည်ခြင်းနဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒါကိုတွင်းပြီးတော့အ ਨੇ ဆုံးဒါ အာဂမတုဒ္ဒအနေနဲ့ဒါရထားရမှာဖြစ်သိထားရမှာဖြစ်အဲ့လိုသိပါမှဒါဦးဇင်းတို့ဟောကြားပြောကြားတဲ့အခါမှာဒါနားလည်ခုနလိုပေါ့အတိတ်ကြောင့်တရား၅ပါးကြောင့်ပြစ္ဆုတ်ကံကျိုးတရား၅ပါးဖြစ်ပုံဆိုတာဒီလိုပြိတ္တသမုပ္ပါအင်္ဂါရတ္တိကိုဒီကံအပြင်နားလည်ထားမယ်တကယ်လဲရှုွက်နဲ့ရှုနိုင်ကြတဲ့သူတော်ကောင်းဆိုရင်တော့ဒီနေရာမှာဘာပြောတယ်ဆိုတာကိုတကယ်လည်းဉာဏ်နဲ့မှကွယ်ကွယ်ကွင်းကွင်းချင်းချင်းရှားရှားနဲ့တော့ပြီးတော့တွေ့မှာဖြစ် ယထာအဲ့တော့ဦးဇင်းတို့အဲ့ပရိသသမုပ္ပါကုဏပိစမာနိကိုပြီးခဲ့တဲ့ဘက်ကဦးဇင်းတို့ပြောခဲ့ပြီးတော့အဲ့ဒီမှာဦးဇင်းတို့ဒီပထမနိကိုပြန်ပြီးတော့ပြီးပါမှာပေါ့နော်ပထမနိကိုစပြီးတော့ပြန်သွားကြရအောင်ဆိုတဲ့အခါကျတော့ဒီမှာအဲ့ပရိသသမုပ္ပါအင်္ဂါရ12ရကိုခုလိုနားလည်ပြီးတဲ့အခါကျတော့ဒီပရိစ္ဆသမုပ္ပဒေသနာတော်ပြီဟုတ်တခါကြီးဒီကမကြီးဘိဓမ္မထသင်္ဃလို့ခေါ်တဲ့သင်ညူကျမ်းလေး ဗိဓမ္မတသင်္ဃလို့ခေါ်တဲ့တင်းညူကျမ်းလေးမှာကြောင့်ဒီပရိသသမုပ္ပါဒေသနာတော်ကိုဦးဇင်းတို့အထွန်းလို့ခေါ်တဲ့ကာလတွေနဲ့သတ်မှတ်ပြီးတော့ပြပြရှိအဲ့လိုကာလတွေနဲ့သတ်မှတ်ပြတဲ့အခါမှာလည်းဒကာကြီးဒကာမကြီးနှမ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့သူကလည်းဘာဖြစ်လို့ဆိုတော့ကာလသုံးပါးအနေနဲ့ပဲခွဲခြားပြတယ်ကာလသုံးပါးအနေနဲ့ခွဲခြားပြတယ်ဆိုတော့တတံအဝိဇ္ဇာသင်္ခါရတိတော်အတ္တဒါလည်းဦးဇင်းတို့နားလည်ထားရအောင် အဝိဇ္ဇာသင်္ခါရအတိတောအတ္တအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ဆိုတဲ့အတော်ထဲမှာပါတယ်အတိတ်ကာလထဲမှာပါတယ်အဲ့ဒါပရိသတ်သမုပ္ပါရဲ့အခြေခံပဲဟိုကျွန်တော်ဒါကိုမေ့ထားလို့မရဘူးဒါကိုမေ့ထားလို့ရှိလို့ရှိရင်ပရိသတ်သမုပ္ပါဒေသနာတော်ကိုနားလည်ကြလို့လို့လည်းနားရှုနေတတ်တော့ပရိသတ်သမုပ္ပါကမူရင်းအစကဦးဇင်းတို့ဒီအဝိဇ္ဇာကစတယ်ဇရာမရဏဆုံးတယ်ဆိုတဲ့ဒီအင်္ဂါရဲ့12ခုကိုကိုလို အစဉ်အတိုင်းရပြီပေါ့အဝိဇ္ဇာသင်္ခါရဝိညာဏယုတ်တလာယနာပတ္တဝေဒနာတဏှာဥပါဒံဘဝဇာတိဒရမရဏလို့ဒီလိုအင်္ဂါရ12ပါးကိုနားလည်ထားအဲ့အင်္ဂါရ12ပါးကိုခွဲခြားလိုက်အဲ့လိုအင်္ဂါရ12ပါးကိုဦးဇင်းတို့ခွဲခြားလိုက်လို့ရင်ခုစလာပြီအဝိဇ္ဇာသင်္ခါရအတ္တိတော့အတ္တဟောအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမှာ အကျုံးဝင်နေတဲ့ဓမ္မအကျုံးဝင်လို့တို့တခါကြီးဓမ္မကြီးအဝိဇ္ဇာနဲ့သင်္ခါရဒီ အတိတ်ကာလမှာအကျုံးဝင်ပါတယ်ဘုရားညမလို့ဦးဇင်းတို့ဟိုပြီးခဲ့တဲ့တရားဝယ်ပထမဦးဇင်းတို့30နဲ့46လောက်ပါ45လောက်ကဦးဇင်းတို့ပြောခဲ့တာအဘိဓသမုပ္ပါဒီပထမနည်းကိုစပြီးတော့လေ့လာတော့ဆိုရင်တော့နည်းနည်းလေးတော့ဒီကဟိုပို့ပြီးတော့အဘိဓမ္မာဘုဒ္ဓတာလေးရှိလွယ်ကူတယ်လို့ဒီလိုလေးနည်းနည်းပြောခဲ့ပြီးတခါအဲ့တော့ဦးဇင်းအဲ့ဒါလေးနည်းနည်းလေးဒီမှာပြောကြရအောင်အဲ့တော့အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်မှာအကျုံးဝင်အဲ့တော့သူတို့ရင်းက ဒီပစ္စုပန်ဘဝကိုအလယ်ထားမယ်ဆိုရင်ဝိဇ္ဇာနဲ့သင်္ခါရဒီဒကာကြီးဒီကမကြီးဘယ်မှာရှိအတိတ်ကာလမှာရှိပါတယ်ဖေဟာဒီကာလမှာရှိတယ်လို့ဒီလိုနားလည်ရအဲလေးနဲ့ပတ်သက်လို့ဦးဇင်းဒီမှာတာရကာလေးတစ်ခုနည်းနည်းလေးပြောပြဟိုဦးဇင်းတို့ထင်ရှားတဲ့တာရကာတစ်ခုဆိုလို့ရှိရင်ဦးဇင်းတို့ဘုရားလောင်းသူ့မိတာရှင်ရဲ့ဒီပင်ကမြတ်စွာဘုရားထံမောက်မှာ ဒါနိယတဓာရိပန်းကိုခံယူမဲ့ပွဲအဲ့ဒါကိုဒကာကြီးရေဒကာမကြီးပုံထဲမှာအမှတ်မျိုးပြီးကြည့်ဒီပင်ကမြတ်စွာဘုရားကြွလာတဲ့လမ်းပြင်နေတယ်မပြီးသေးဘူးအဲ့တော့ဦးဇင်းတို့ဘုရားလောင်းသူမေတ္တာရှင်ရဲ့တိတ်ကဒကာလေးအဲ့ဒီကျွတ်မွယ်ထဲမှာဒကာလေးမိမိရဲ့ခန္ဓာကိုယ်ကိုတရားလိုခင်းပြီးတော့ဒါဒီပင်ကမြတ်စွာဘုရားနဲ့တကွာဒါတန်ဃာတော်အပေါင်းကိုဒါလမ်းသူတို့လူလိုက်တဲ့ပွဲမှာဦးဇင်းတို့ဒီဘုရားလောင်းဘက်ကလည်း ထိုအခိုက်မှာသူကကျွတ်တန်းဝင်မယ်ဆိုရင်ကျွတ်တန်းဝင်နိုင်တဲ့ဒါပါရမီတွေနဲ့အကြောင်းတွေနဲ့ပြည့်စုံပြီးသားဒါပေမဲ့ပြည့်စုံပြီးသားပြန်ငါတို့ယောက်ျားနဲ့တရားဟောငါတကူကောင်းကျွတ်တန်းဝင်ရုံနဲ့တော့မတော်လာဘူးဆိုပြီးတော့တမန်တမောတိဉာဏ်ရာရည်စီဆက်ပြီးသားဆူတောင်းပန်သွားတယ်ဆိုကြဆိုအဲ့လိုဆူတောင်းပန်သွားတဲ့အခါမှာနောက်ဆုံးမှာဦးဇင်းတို့အဲ့ဒီသူမေတာရှင်ရဲ့အဲ့ဒီနိယတဓာတ် ခံလို့ဝဲမှာခုနပြိတ္တတွေအနေနဲ့ခုနရောက်ရှိနေတဲ့ခုနပြိတ္တတွေထဲမှာခုနအမျိုးသမီးတယောက်ပါတယ်မျိုးကောင်းသမီးလေးတယောက်ပါသူမိတ်တာဆိုတဲ့မျိုးကောင်းသမီးအဲသူမိတ်တာဆိုတဲ့မျိုးကောင်းသမီးကလည်းသူကအဲ့ဒီဦးဇင်းတို့ဘုရားလောင်းသူမိတ်တာရှင်ရသိအဲ့ပြိတ္တဖြာရိကံရတဲ့ခိုင်းမဲ့ဘွဲကိုရောက်လာတဲ့အခါသူကလည်းပဲတခါလေးသိပြီးတော့ဦးဇင်းတို့ဘုရားလောင်းပေါ်မှာတခါလေးကြီးညိုတယ်လေးစားတယ်တကယ်တကယ်ယောက်ျားမြတ်တယောက်ပဲလူမျိုး တခါလေစိတ်ထဲကနေပြီးတော့မုံမုံမြက်မြက်ထားပြီးတော့ဒီယောက်ျားမြတ်ကိုဒါပူဇော်ရမယ်ပါရမီဖြည့်ရမယ်ဆိုပြီးအဲ့ဒီမှာပါရမီစုတောင်းတာဘာပစုတောင်းလို့ဆိုတော့ဦးဇင်းတို့ဘုရားလောင်းကတော့ဒါဦးဇင်းတို့ဒီပင်လာမြတ်စွာဘုရားကနောင်လေးတင်ခြင်းနဲ့ကဘာတတိမဒါဘောရမအမိနဲ့တမန်သမုဒ္ဒဘုရားတင်ကြပြလိမ့်မယ်ဒါနိယတာပြလိတန်ပြီးသင်ရမနိုင်ပြီဆိုကြစို့အဲ့မှာကတော့သူမိတ်တာဆိုတဲ့အမျိုးကောင်းသမီးတွေကလည်းဒီ သူမေရာရှင်သစ်လို့ခေါ်တဲ့နောက်၄တင်ခြင်းနဲ့ကဘာတသိမ့်မှာပါရမီဖြည့်မယ်နောက်၄တင်ခြင်းနဲ့ကဘာတသိမ့်မှာသမတမုဒ္ဒဘုရားရှင်သမတမုဒ္ဒဘုရားတရားဖြစ်ပေါ်လာမယ်ဒီအမျိုးကောင်းသားကိုသာသနာတရားမှာလိုက်ပြီးတော့ပါရမီပြည့်နိုင်တဲ့အမျိုးကောင်းသမီးဖြစ်ရပါလို့ဤလို့ဒီမှာဆုတောင်းတာအဲ့တော့ဒီဆုတောင်းလေးကိုတရားကြီးတွေဒီမှာကြီးနှက်ကြည့်တကယ်ဖြစ်လာတာကဦးဇင်းတို့ဘုရားလောကမှာထင်ရှားပွင့်တဲ့အခါမှာဒါ ရတောရယာဆိုတဲ့ပါဏီဖြစ်တဲ့အနေနဲ့ဒါနောက်ဆုံးဖြစ်လာတာဒါပေမဲ့အဲ့ရတောရယာဘဝကိုမရောက်ပြန်အခုလေးတင်ချင်းကဘာတိန်ကိုနှမ်းမှတ်ညော်ကြည့်လိုက်တဲ့အခါဒီရတောရယာဘဝကိုရောက်ရေးအတွက်ပြုခဲ့တဲ့အဝိဇ္ဇာနဲ့သင်္ခါရဓမ္မရှိခဲ့တယ်ဒါကြီးတွေလည်းဓမ္မရှိအတိတ်မှာရှိခဲ့ပါတယ်ခင်ဗျာအဲရတောတရားဘဝရောက်မှဒီအဝိဇ္ဇာနဲ့သင်္ခါရဖြစ်လာတာဟုတ်သလားမဟုတ်ပါဘူးခင်ဗျာဒါကိုနားလည်ကြည့်ကြတာ သို့တော့အဲ့ရတော်တရားဘဝကိုရောက်လာတဲ့ဒီဖြစ်စီတဲ့ပေါ့အဓိကအကြောင်းရင်းကိုပြောပါသူခုနပြောတယ်အဲ့ဒီသူမိတ်တာဆိုတဲ့ဟုတ်လေးသိချင်းနဲ့ကဘာတသိမ်းမှာဖြစ်ပေါ်လာခဲ့တဲ့အဝိဇ္ဇာဖြစ်ပေါ်လာခဲ့တဲ့သင်္ခါရဒါကြောင့်မလို့သင်္ခါအဝိဇ္ဇာသင်္ခါရအတ္တိတော်အတ္တာအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမှာအကျုံးဝင်နေဘယ်ကာလမှာအကျုံးဝင်အတိတ်ကာလမှာအကျုံးဝင်ပါတယ်ဖေဟာ သိကာလမှာယုံနေတယ်လို့သဘောကျပြီးတဲ့အခါကျတော့မှဇာတိဒရာမရဏံအနာဂတောအတ္တဇာတိဒရာမရဏံဇာတိဆိုတဲ့ပြည်တန်နေနေခြင်းဒရာဆိုတဲ့ဥခြင်းမရဏံဆိုတဲ့တေခြင်းဒီအင်္ဂါသုံးပါးကတော့ဇာတိဒရာမရဏံအနာဂတောအတ္တဟောဇာတိဒရာမရဏကတော့အနာဂတ်ဆိုတဲ့ကာလမှာအကျုံးဝင်နေဘယ်ကာလမှာအကျုံးဝင် အနာဂတ်ကာလမှာအကျုံးဝင်ပါတယ်ဖေဟာအနာဂတ်ကာလမှာအကျုံးဝင်အဲ့တော့ဦးဇင်းတို့ခုနရတော်ရရာလောင်းလျာမျိုးကောင်းသမီးကိုပဲလက်မှတ်မျိုးကြည့်ရတော်ရရာဘဝကိုရောက်လာပြီဆိုကြစို့ဒါပေမဲ့သူ့ရဲ့ဟိုဟိုဒီပါရမီပြည့်တဲ့အချိန်ပေါ့ပါရမီပြည့်တဲ့အချိန်ကလက်ကြည့်လိုက်လို့ဒီဒီဇာတိနဲ့ဇရာမရဏကအဲ့အချိန်မှာရောက်လာသလားရောက်မလာသေးဘူးရောက်မလာသေးတဲ့အတွက်ကြောင့်သူတို့ကဘယ်မှာကျုံးဝင်လို့ဆိုတော့ အနာဂတ်မှာအကျုံးဝင်တယ်ဗမာအကျုံးဝင်အနာဂတ်မှာအကျုံးဝင်ပါတယ်ဖေဟာအနာဂတ်မှာအကျုံးဝင်ဟောပြီးတဲ့အခါကျမှဦးဇင်းတို့မေဇေအတ္ထာပစ္စုပန်နာပစ္စုပန်သောအတ္တာတိဟောမေဇေအတ္ထာပစ္စုပန်သောအတ္တာတိမေဇေအလဲကောင်းမှာကြံခဲ့တယ်ပါဠိကြံခဲ့တော့အဲ့ဒီမှာဝိညာဏယောတလာယရဏဖတ်တာဝေဒနာတဏဥပါဒံဘောဟာဆိုတဲ့ဒီ အလဲကောင်ပြိဿသမုပ္ပါအင်္ဂါရဲ့ရှိခုအဲပြိဿသမုပ္ပါအင်္ဂါရဲ့ရှိခုကြတော့ဘာဖြစ်တော့ဆိုတော့ပစ္စုပန်နာပစ္စုပန်ကာလမှာအကျုံးဝင်နေတဲ့ဒါတော့ကိုစင်းတို့ဒီဟာကိုခြုံကြည့်လိုက်လို့ရှိရင်ကိုပဲကိုစင်းတို့ဒါဘဝသုံးခုကိုဒါရှင်းပြီးတော့ဘဝသုံးခုကိုဘဝသုံးခုကိုဆက်ဆက်ပြီးတော့ ရှုရတယ်ရှုွက်ဆိုတာဒါကြီးဒီကမကြီးနားမလည်နိုင်ဘူးလားနားလည်နိုင်ပါတယ်ဖေဟာအဲ့တော့ဒီကကြီးဒီကမကြီးပြိဿသမုပ္ပတ်ရှုွက်ဆိုတာလွယ်လွယ်လေးတော့မဟုတ်ဘူးသို့တော့ပြိဿသမုပ္ပတ်ရှုွက်ဆိုတာရှုမရဘူးတိတ်ခဲခဲတယ်ဒီလိုဦးဇင်းတို့ပြောနေတာမဟုတ်ဘူးပြိဿသမုပ္ပတ်ရှုွက်ဆိုတာဒါလွယ်လွယ်လေးတော့မဟုတ်ဘူးဘဝံသုံးခုကိုဝန်းဆက်ရှုပါမှဒီကံနဲ့ကံရဲ့အကျိုးကဒကာကြီးတွေဒကာမကြီးကိုယ်တိုင်မြင်မှာပဲ ခုနကရတော်ရရလောင်းလျာလက်ကြီးလွန်ခဲ့တဲ့၄ချိန်ချင်းနဲ့ကဘာတင်သူမိတာဘွားနဲ့ပါရမီဖြည့်ခဲ့တဲ့အခါမှာအဲ့ဒီမှာဖြစ်ခဲ့တဲ့ကုသိုလ်ဆိုတဲ့သင်္ခါရဘဝိဇာဆိုတဲ့အကြောင်းဝိဇ္ဇာကိုအခြေခံပြီးကုသိုလ်ဆိုတဲ့သင်္ခါရပြုခဲ့တယ်တို့ကုသိုလ်ဆိုတဲ့သင်္ခါရကရည်ကျက်လို့အကျိုးပေးမှာဦးဇင်းတို့ဒီဘက်မှာရတောရရာဆိုတဲ့ဘဝမှာလာပြီးတော့နောက်ဆုံးမှာရတောရရတောရရာထီဖြစ်နေကျွတ်တောင်းဝင်တာပဲအဲ့တော့အဲ့ဒါမျိုးကိုမြင်လို့ဆိုတာကတခါကြီးတက္ကမကြီးဒီ အကယ်၍မြန်ခုလိုပေါ့တရားဒေသနာတော်တွေကိုမိမိတို့ဆရာသမားတွေတန်းကနာမည်အဲမိမိတို့ကိုယ်တိုင်စာပေတွေကိုလေ့လာဖတ်ရှုနေဆိုအဲ့အာဂမတုဒ္ဒလောက်မရကိုယ်တိုင်မရှိအဲ့အာဂမတုဒ္ဒနဲ့တော့ဒီတန္တရာစိတ်ဟန်ကြီးပြိဿသမုပ္ပါဆိုတဲ့ဒီစိတ်ဟန်ကြီးကိုတာကြီးတွေဖြည့်ဆည်းနိုင်မှာမလားမဖြည့်ဆည်းနိုင်ပါဘူးခင်ဗျာဘိုးမှမဖြည့်ဆည်းနိုင်ဒါကြောင့်မလို့ဦးဇင်းတို့တခါလေးမှာဒီဘဝသုံးခုကိုဝိသက်ရှုတယ်ဆိုတဲ့အပိုင်းကိုတကယ်ဦးဇင်းတို့ကွက်ကွက်ကွင်းကွင်းနဲ့လက်ခံနိုင်ဖို့နဲ့ ကိုကိုယ်တိုင်နဲ့ရှုပွားသုံးသပ်နိုင်မှုဒီအင်မတန်ဓမ္မအရေးကြီးအဲ့တော့သုံးတော်ဒီနေရာမှာဒါဆိုရင်ခုလိုပေါ့အတိတ်ဘဝတွေအနာဂတ်ဘဝတွေကိုနှံ့မှန်းညုံနှံ့ပြီးတော့မရှုနိုင်သေးတဲ့သူတော်ကောင်းတယောက်တော့ဘယ်လိုရှုရမလဲဆိုတော့အဲ့ဒါတော့ဦးဇင်းတို့ခုနအလဲကောင်အင်္ဂါရက်တည်ပြီခုနအလဲကောင်အင်္ဂါရက်ပေါ့စုခုပေါ့ဝိညာဉ်ကနေစားပြီးတော့နာယုတ်တလိုက်နာဘဒ္ဒဝေနာတနာဥပါဒံဘဝဆိုတဲ့ဒီအင်္ဂါရက်၈ပါးက ပစ္စုပန်ကာလထဲမှာအကျုံးဝင်အဲပစ္စုပန်ကာလထဲမှာအကျုံးဝင်တဲ့အတွက်ကြောင့်ဘုရားရှင်ကဒေသနာတတ္တဝါတွေကိုလည်းပဲပို့ပြီးတော့နားလည်နေခြင်းနာကဒေသနာတော်ကိုတင့်တယ်ဆံနေခြင်းနာရဲ့အကြောင်းပြိဿသမုပ္ပါကိုဘယ်လိုမျိုးနည်းတွေဖွဲ့ပြီးဟောလိုက်တော့ပြိဿသမုပ္ပါကိုအဝိဇ္ဇာကနေဟိုဇရာမရဏအဆုံးတိုင်အောင်ရှုတဲ့ဒါအနုလောမနည်းနည်းအပြီးတဲ့အခါကျတော့ပြိဿသမုပ္ပါကိုဟိုဇရာမရဏကနေစအနာဂတ်ကနေစပြီးတော့အဝိဇ္ဇာတိုင်အောင်ပြန်ရှုတဲ့ပရိလောမနည်း အဲ့လိုပြီးတဲ့အခါကျမှဦးဇင်းတို့ဘာတက်ပြီးတော့ဟောထားတော့ဆိုတော့အလေကောင်ကနေစပြီးအစကိုပြန်ပြီးတော့တွားတယ်နီးအော်အဲ့ဟာကြတော့ခုနအတိတ်ကိုလည်းလန့်မရှုနိုင်သေးတဲ့သူတော်ကောင်းတယောက်နာဂတ်ကိုလည်းလန့်မရှုနိုင်သေးတဲ့သူတော်ကောင်းတယောက်တွေဟဲ့ဒီပစ္စုပန်ကာလာထဲမှာအကျုံးဝင်သို့တော့ပစ္စုပန်ကာလာလို့ဆိုတာချင်းကလည်းဒါဦးဇင်းတို့နားလည်လို့ရအောင်ဒီကာလတစ်ခုအနေနဲ့တတ်မှတ်ရတော့ပစ္စုပန်ကာလလို့ပြောတာသို့တော့ခဏပစ္စုပန်စိုက်တဲ့အတိုင်းပြီးတော့ဦးဇင်းတို့ဒီနေရာမှာပြောချင်တာ ခဏပြစ္ဆုတ်ပံစိုက်တာကိုပြောတာပြောချင်တာမဟုတ်ဘူးတက်ထားအဲ့လိုအလေကောင်ကနေပြီးတော့တခါတည်းပြန်ပြီးတော့အစအလေကောင်ကနေစပြီးဟိုသရမဏတိသွားတဲ့တနည်းဟောပြီးတော့အလေကောင်ကနေစပြီးတော့ဟိုအဝိဇ္ဇာတန်အောင်ပြန်ပြီးတော့အရင်ကိုပြန်ပြီးတော့သွားတဲ့နည်းဆိုပြီးတော့ဒီလိုနှစ်နည်းထားခေါ်တယ်အဲ့ဒီနည်းတွေကတော့ဒါပြစ္ဆုတ်ပံမှာစပြီးတော့ရှုရတာပဲအဲဒီလိုနည်းတွေနဲ့ဦးဇင်းတို့ဘုရားရှင်ကပြိဿသူပဒေသနာတော်ကို ဟောကြားခဲ့တာဖြစ်တယ်အဲ့တော့ပရိသတ်ငုံကအလေကောင်ကစချူတာနဲ့ပတ်သက်လို့တို့အာရတုတ်တန်လို့ဒီလိုတုတ်တန်လို့မှာဘူးထင်ရှားတာဖြစ်တယ်သို့တော့တကယ်နားလည်ဖို့ဆိုတာကြပြန်တော့ဒါတော်တော်ကိုပဲတခါလေအဘိဓမ္မာဘုသူတာလည်းရှိရမယ်ဆရာသမားတွေလည်းတကယ်ချင်းကပ်ပြီးတော့ရှုပုံရှုနည်းတွေကိုဒါလေ့လာပါမှဒါကနားလည်မှာဖြစ်တယ်လောလောနဲ့တခါကြီးတခါမကြီးတွေ ဝေဒနာကနေပြီးတော့တဏှာကိုကူးမယ်ဆိုပြီးဒီလိုပုံစံနဲ့ခက်လို့လွယ်သွားရုံနဲ့သွားဖို့ကတော့ဦးဇင်းတို့တကယ်နားလည်ဖို့မလွယ်ဘူးပြောချင်တာပါအာဂမတုဒ္ဒအနေနဲ့တော့ဒုဒကကြီးဒကမကြီးဒီဉာဏ်လေးတွေပြည့်စုံမှုပါဉာဏ်ကိုအာဂမတုဒ္ဒအနေနဲ့တော့ရရင်ရသွားမယ်သိရင်သိသွားမယ်တကယ်အဓိကမတုဒ္ဒအနေနဲ့ရဖို့ဆိုတာတော့တကယ်ကိုမလွယ်ဘူးအဲဒီလိုဦးဇင်းတို့နားလည်ထားရမှာဖြစ်သို့တော်ဦးဇင်းတို့ဒီမှာတော့ဟောလက်စာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒီအစဉ်အတိုင်းလေးပဲဦးဇင်းတို့သွားကြရအောင် အဲ့တော့ခုဒီအနုလောမပေါ့ပရိသသမုပ္ပါအနုလောမဒေသနာတော်ဖြစ်တဲ့ဝိဇ္ဇာကနေပြီးတော့ဒီဂရမဏတိုင်အောင်ပေါ့ဒီစုပုံလေးကိုပဲဦးဇင်းတို့ဥတည်ပြောကြရအောင်ဒီစုပုံကိုဥတည်ပြီးတော့ပြောလိုက်လို့ရှိရင်လည်းပဲဦးဇင်းတို့ဘာပြမလဲဆိုတော့နောင်ဦးဇင်းတို့နောင်ပတ်တွေမှာဆက်ပြီးဟောမဲ့ဒါပရိလောမနီးပြီးတဲ့ကအလဲကောင်းကနေပေါက်ပြီးတော့သွားတဲ့ဒီနီးတွေကြရင်ဦးဇင်းတို့လွယ်ကူသွားမှာဖြစ်တယ်လွယ်ကူသွားမှာဖြစ်တယ် အဲ့တော့ဦးဇင်းတို့ဒီမိစ္ဆာသုံးပါခုနအဝိဇ္ဇာကနေပြီးတော့ဓာတိဒရမရဏတိုင်အောင်ဒါသွားတဲ့နီးပေါ့လူလုံးမှနီးကိုပြန်ပြီးတော့သွားကြရအောင်အဲ့တော့တို့တကကြီးဒီမှာယုံနာစောစောကပြောတဲ့အင်္ဂါရစင်နှစ်ပါးကိုနားလည်ပြီးဆိုတဲ့သူတော်ကောင်းတယောက်ကအခုလိုကာလာသုံးပါးနဲ့တော့ခွဲခြားတတ်ဖို့လိုတယ်အဲ့လိုကာလာသုံးပါးနဲ့ခွဲခြားတတ်တဲ့အပိုင်းမှာခုနစောစောကပြောတဲ့အဝိဇ္ဇာသင်္ခါရတိတော့အတ္တဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ဒုံထဲမှာပါနေတယ်ဒါကိုလည်းလက်လို့မရအောင် ဒါဆိုရင်ဒီပြစ္ဆုတ်ကံမှာပြုနေတဲ့ကံဒီမှာကအဝိဇ္ဇာနဲ့ဝိဇ္ဇာမရှိလားဘုရားဆိုတော့ဒါရှိတာပေါ့။ကိုပြစ္ဆုတ်ကံမှာပြုနေတဲ့ကုတို့ဒကာကြီးဒကာမကြီးဦးဇင်းတို့ကလည်းတရားတွေကိုဟောနေတယ်။အော်တို့ဒကာကြီးဒကာမကြီးရတယ်တရားတွေကိုနားနေတယ်။ဟောဒီဒကာမှာဦးဇင်းတို့သူတရားဟောတဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်ကြီးရဲ့တဏ္ဍာမှာကုသိုလ်သင်္ခါရတွေဖြစ်နေမယ်။ရေပုံရပါးတွေဖြစ်နေမယ်။ကုသိုလ်သင်္ခါရတွေဖြစ်နေပါတယ်ဖေ။ကုသိုလ်သင်္ခါရတွေဖြစ်နေ ဟောဒီကုသိုလ်သင်္ခါရတွေကခုနအဝိဇ္ဇာဆိုတဲ့အကြောင်းကြောင့်ဖြစ်လာတာတော့မှန်တယ်ဆိုတော့အဲ့အဝိဇ္ဇာဆိုတဲ့အကြောင်းကြောင့်ဖြစ်ပြီးအဲ့အဝိဇ္ဇာကလည်းဒီပြစ္ဆုတ်ပံဘဝထဲမှာလို့အကျုံးဝင်နေတာပေါ့ဒါပေမဲ့ဒီပြစ္ဆုတ်ပံဘဝထဲမှာအကျုံးဝင်တဲ့ဒီအဝိဇ္ဇာသင်္ခါရကဦးဇင်းတို့ဘဝဒီခုနဝိညာဉ်ဆိုတဲ့ဝိဘက်ဝိညာဉ်တွေကိုဖြစ်သလားဆိုတော့မဟုတ်ဘူးအဲ့တော့ဒီနေရာမှာဦးဇင်းတို့ဝိညာဉ်ဆိုတဲ့အပိုင်းမှာလည်းဒီဝိညာဉ်ကိုနားလည်ဖို့လိုတယ်ဒီနေရာမှာဝိညာဉ်ဆိုတာဝိဘက်ဝိညာဉ် ဆိုလိုတာဘာကိုဆိုလိုတာဝိပက်ဝိညာဉ်ကိုဆိုလိုပါတာဗျာအဲ့တော့အဲ့လိုတစ်ခုချင်းတစ်ခုချင်းစီကိုဦးဇင်းတို့စစ်စစ်ပြီးတော့နားလည်သွားပါမှာဒီပြိတ္တသမုပ္ပါကဒါဆက်ဆက်ပြီးမှဖြစ်အဲ့တော့ဒီနေရာမှာဒီဝိညာဉ်ရောက်ကဝိပက်ဝိညာဉ်ကိုလိုချင်တာအဲ့တော့ဆိုလိုရင်းကဝိပက်ဝိညာဉ်ကိုလိုချင်တယ်လို့ပြောတော့ခုနကုသိုလ်အကုသိုလ်ဆိုတဲ့ဒီဝိညာဉ်ကိုဒီနေရာမှာဆိုလိုနေတာတော့မဟုတ်ဝိပက်ဝိညာဉ်ကိုဆိုလိုတာဝိပက်ဝိညာဉ်ကိုဆိုလိုတော့ဦးဇင်းတို့ဆိုကြပါစို့ ဒီဝိဘက်ဝိညာဉ်ကဦးဇင်းတို့ဘောတစ်ခုမှာအစဖြစ်တာပါခုနပရိဒဏ္ဍီဆိုတဲ့ဝိဘက်ဝိညာဉ်ကအစတာပြီးတဲ့အခါကျမှဘဝင်ဝိညာဉ်ကြီးဖြစ်မယ်အဲဒါလိုပေါ့အဲ့တော့ပရိဒဏ္ဍီဆိုတဲ့ဝိဘက်ဝိညာဉ်စဖြစ်လေတော့ဒီဝိဘက်ဝိညာဉ်ကြီးအတိတ်ကအကြောင်းဖြစ်တယ်ဆိုတော့ဒါဦးဇင်းတို့ကသင်ရှားသွားတာကြောင့်မလို့အဝိဇ္ဇာနဲ့သင်္ခါရကိုအတီတော့အတ္တလို့ပြောတယ်ဒီဘဝဝိဘက်ဝိညာဉ်မှာအမိဝိဘက်ဝိညာဉ်အမိရတဲ့ပရိဒဏ္ဍီကိုကြည့်စီတာကဒါအတိတ်ကအကြောင်းပဲအဲဒါလိုနားလည်ရအောင် အဲ့တော့ဒီနေရာမှာဦးတင်ဒီဟိုခုနပေါ့ဟိုတာရကတစ်ခုအနေနဲ့ဦးဇင်းတို့ဒီညမှာယောဂီတယောက်ရဲ့ပုံစံလေးကိုဒီမှာနည်းနည်းလေးထုတ်ပြီးတော့ပြအဲဒကာကြီးတွေဒကာမကြီးတွေတကယ်မျက်မှောက်ကိုယ်တိုင်ပေါ့ဒီအဓိကမသုဒရတဲ့အတီပေါ့ဒီပြည့်ကြပိတ်ကညံကိုရတဲ့ဒီရှုပွားသုံးသပ်နိုင်ရင်တော့ဒါသိပြီးတော့ကောင်းတယ်သိပြီးကောင်းတယ်ဆိုတော့ဦးဇင်းတို့ဒီပရိသတ်သုံးပတ်ရှုခွက်ကိုတကယ်ရှုသွားတဲ့သူတော်ကောင်းတယောက် ခုနပြင်စမနီးကပဲစရှူရှူပြင်စမနီးပြီးလို့ခုလိုပေါ့ပထမနီးလို့ခေါ်တဲ့သတ်မှတ်ထားတဲ့ဒီအနုလောမဒေသနာတော်နီးနေပဲဟိုရှုတဲ့ရှုွက်ဆိုရင်လည်းပဲထို့တူလို့အတိတ်ဘဝကိုတော့လွတ်ပြီးတော့ရှုလို့မရအတိတ်ဘဝကိုလွတ်ပြီးတော့ရှုလို့တော့မရအဲ့တော့အတိတ်ရဲ့ပြစ္ဆုတ်ပန်ရဲ့အနာဂတ်ရဲ့ဒီလိုဘဝသုံးခုကတော့အမြဲတမ်းဝင်ဆက်နေမှာပဲဒါပြစ္ဆာသမုပ္ပါဒ်ပဲဟိုသဘောအရာဟုတ်တာ တော့ဒီနေ့မှာယောဂီတယောက်အနေနဲ့ဦးဇင်းတို့ပြောကြမယ်ဆိုရင်ဒီအပိုင်းကခုနကမ္မတက္ကတာတမာဒိဋ္ဌိဉာဏ်လည်းပဲဒါဒီအပိုင်းမှာပို့ပြီးတော့အကောင်းလာတယ်ကမ္မဖလတတ်တာလည်းပို့ပြီးတော့အကောင်းလာတယ်လို့ဦးဇင်းတို့ပြောခဲ့တာဒါကိုပြောတာအဲ့တော့ဒီနေ့မှာဦးဇင်းတို့ယောဂီတယောက်ကဒီရုပ်တည်ဉာဏ်တွေကိုခုနဒိဋ္ဌိဝိတုဒ္ဓိအရာဒိဋ္ဌိဝိတုဒ္ဓိပိုင်းအရာရုပ်တည်ဉာဏ်တွေကိုပရမတ္တဉာဏ်မြင်စိုက်တည်တိုင်အောင်သူ့ဘသုံးသပ်နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကအခုပြစ္ဆပရိကဉာဏ်ကိုစပြီးတော့ဒါရှုရတော့ အဲ့လိုပြစ္ဆံဘိတ်ကဉာဏ်ရာရေးအတွက်တနည်းအားဖြင့်သင်္ကာဝုဒနာဝိတုဒ္ဓိနဲ့ပြည့်စုံရေးအတွက်ဆက်လက်ပြီးတော့ပွားများအားထုတ်တဲ့အပိုင်းမှာဦးဇင်းတို့ဒီမှာတော့ဟိုခုအဝိဇ္ဇာသင်္ခါရဒီတော့အတ္တဆိုတဲ့အတိုင်းဒါအဝိဇ္ဇာသင်္ခါရကစမယ်လို့ဒီအဝိဇ္ဇာကိုစပြီးတော့ရှာရမှာဖြစ်အဝိဇ္ဇာနဲ့သင်္ခါရသို့တော့ဒီနေရာမှာအဝိဇ္ဇာနဲ့သင်္ခါရကိုရှာရမယ်ဆိုတဲ့အခါကျတော့ဒီအဝိဇ္ဇာနဲ့သင်္ခါရဒီဒီပစ္စုပန်ဘောကရက်ပြီးတော့ ကြည့်လိုက်ကြမယ်ဆိုရင်စောစောကပြောသလိုဒီပစ္စုပန်မှာရှိမလားအတိတ်မှာရှိမလားအတိတ်မှာရှိမှာပါဗျာအော်ဦးဇင်းတို့ကပြောနေတာအနုလောမဒေသနာနေရာပြောတာပေါ့နောက်တစ်နေ့နောက်နေ့တွေမှာပြောမယ်ခုနအလေကောင်ကပြတ်ပြီးတော့ရှုတဲ့နေရာရောဒါစတာကပစ္စုပန်ကစလို့ရအခုဦးဇင်းတို့ပြောနေတဲ့ဒီအနုလောမဒေသနာနေရာဆိုတော့အဝိဇ္ဇာကြောင့်ဝိသင်္ခါရသင်္ခါရကြောင့်ဝิญဉ်ဝิญဉ်ကြောင့်နာယုတ်ဆိုတဲ့ဒီအပိုင်းကိုကြည့်မယ်ဆိုရင်တော့ခုန အဝိဇ္ဇာတေကာရာပြီးတော့အတ္တာလို့ဆိုတဲ့အတွက်ကြောင့်ဒီဘဝကိုအလေဘုံထားပြီးပြစ္ဆုတ်ကံရက်တည်ပြီးကြည့်လိုက်လို့ရှိရင်ဝိဇ္ဇာနဲ့တေကာရာဒီတိတ်မှရှိအဲဝိဇ္ဇာနဲ့တေကာရာဒီအတိတ်မှရှိတဲ့အတွက်ကြောင့်ဒီအဝိဇ္ဇာနဲ့တေကာရာကိုတကယ်သိနိုင်ရေးအတွက်ဒီတော်ကောင်းတယောက်ကမလုပ်လဲဆိုတော့အတိတ်ဘဝကိုမလွဲလာမဆောင်တာရှုရဒါကြောင့်မလို့ဦးဇင်းတို့ဒီအတိတ်ရှုွက်ပြီးဆိုတာကိုဒီဘက်မှာထည့်ထည့်ပြောနေအဲ့တော့ကဲအဲ့လိုမျိုးရုပ်တဏ္ဍာနေကိုရှုနိုင်တဲ့သူတော်ကောင်းတယောက်ကရှုတော့မယ်ဆိုတော့ဦးဇင်းတို့ဒီမှာသင်ပေးနေရှိတာတော့ အဲ့လိုနာမရူပပြိစေကဉာဏ်ရာပြီးသားဖြစ်တဲ့တတိဝိတ္တုနဲ့ပြည့်စုံပြီးသားဖြစ်တဲ့သူတော်ကောင်းယောဂီသူတော်ကောင်းတယောက်ကိုစဉ်လို့ဒါသင်ပေးနေရှိတာကတော့နိကဆုံးပေါ့အတိတ်ကိုစပြီးရှိတိုင်းအဲ့နိကဆုံးအတိတ်ကတော့ဗမာရှိမလို့ဆိုတော့ဒီပစ္စုပန်ဆိုတဲ့အတ္တပစ္စုပန်ဆိုတဲ့အတွန်းကာလတစ်ခုထဲမှာပဲအကျုံးဝင်နေတယ်သို့တော့ဒီပစ္စုပန်ဘဝကိုဖြစ်တည်တဲ့အကြောင်းတည်ရဲ့အတွက်သူကစလိုက်ရတယ် အဲ့တော့ဘလို့စမလဲလို့မေးတဲ့အခါကျတော့သူတို့ယောဂီသူတော်ကောင်းတယောက်ကိုဒါကောင်းမှုတစ်ခုသင်္ခါရတစ်ခုပြုခိုင်းရမယ်။အဲ့တော့သင်္ခါရတစ်ခုဒီဘာလဲဆိုတော့ဒီဝတ္တနေတိတသင်္ခါရမျိုးပေါ့။ဗမာလိုပြောမယ်ဆိုနားလည်လည်အောင်ပြောရင်ခုနတန္တရာဝတ္တုခလို့ဆိုတဲ့ဘဝတစ်ခုခုကိုလိုချင်တဲ့စူတောင်းတစ်ခုနဲ့ကုသိုလ်သင်္ခါရတစ်ခုကိုပြုခိုင်းရတယ် အဲ့တော့ဆိုကြပါစို့ဦးဇင်းတို့ယောဂီတယောက်ကိုတေတာဆိုလို့ရှိရင်ဒီပြိဿသမုပ္ပါယူခွက်ကိုကျူးကျင်တဲ့သူတော်ကောင်းတယောက်နေနဲ့ဘုရားရှင်တန်မောက်မှာတွားပြီးတော့ရေချမ်းလူကရအောင်ဒါရေချမ်းလူကရလူကရပြီးရဲ့ကအဲ့ဒီအချိန်မှာတော့နိဗ္ဗာန်ကိုရပါလို့ဘယ်လိုစီသွားမတောင်းနဲ့ဘာကြောင့်နိဗ္ဗာန်ကိုရပါလို့လို့သူသွားမတောင်းနဲ့ဆိုတော့နိဗ္ဗာန်ကိုမရသေးခြင်းလို့ဒါလိုတော့မဟုတ်ဘူးကိုကဒီပြိဿသုံးပတ်ရှုွက်ကိုနားလည်အောင်ရှုမှန်ဖြစ်တဲ့အတွက်ကြောင့်ငါကျောင်းကျိုးဆက်နွယ်မှုဘိုင်းမှာ နိဗ္ဗာန်ကိုဆူတောင်းထားတဲ့ကုသိုလ်သင်္ခါရတစ်ခုဖြစ်ခဲ့ကြောင်းရဆက်ဖို့ကနည်းနည်းခက်တယ်။ဒါကြောင့်မို့လို့ဦးဇင်းတို့ဒီနိဗ္ဗာန်မို့ဘယ်နဲ့ကောလူဘဝနတ်ဘဝဆိုတဲ့ဘဝတစ်ခုကိုလိုချင်တဲ့လိုလားတောင်းတတဲ့ဒါကုသိုလ်တစ်ခုမျိုးရည်ရွယ်မှန်းထားပြီးပြုတဲ့ကုသိုလ်တစ်ခုမျိုးဒါပြီးခါရ။အဲ့တော့ဒီကြပါဆိုယောဂီတယောက်ကဥမာဆိုကြပါဆိုလူချမ်းသာဘဝကိုရပါလို့ဤဆူတောင်းပြီးတော့ခုနဘုရားမှာတောက်တော်ရည်ကြံကတ်လိုက်ပြီးဆိုကြဆို။အဲ့တော့ဘုရားမှာတောက်တော်ရည်ကြံကတ်လိုက်တဲ့အခါမှာခုနဆူတောင်းလိုက်တယ်ခုန လူဘဝလူချမ်းသာရပါလို့ဒီဆူတောင်းပြီးတော့ကောင်းမှုကုလူဘဝလူချမ်းသာကိုလူကျင်တဲ့စိတ်နေစိတ်ထားနဲ့ကောင်းမှုကုပြုလိုက်အဲ့လိုလူဘဝလူချမ်းသာကိုလူကျင်တဲ့ဆိုတဲ့စိတ်နေစိတ်ထားနဲ့ကောင်းမှုတစ်ခုကိုပြုပြီးဆိုရင်အဲ့ဒီမှာဦးဇင်းတို့အဝိဇ္ဇာဒါထင်ရှားသွားတယ်ဒီညမှာတကယ်ကြီးတကယ်မကြီးဦးဇင်းတို့ကစကားလေးချက်ပြီးတစ်ခုတော့ပြောချင်တာအဲ့ဒါဘာလဲဆိုတဲ့အခါကျတော့တခါကြီးတခါမကြီးဦးဇင်းတို့အားလုံးအခုကံတွေကိုထူထောင်နေကြတာမဟုတ်ဘူးလား ဟုတ်ပါတယ်ဗျာဉာဏ်လေးကိုထူထောင်နေကြဉာဏ်လေးကိုထူထောင်နေကြတာဖြစ်တဲ့အခါကျတော့ဟိုမကောင်းကံတွေလည်းရှိတယ်ကောင်းကံတွေလည်းရှိတယ်ကဲမကောင်းကံကိုတော့ခဏထားခဲ့ကောင်းကံပဲကြည့်ခြင်းပြည့်ပါစေတို့တကကြီးဒီကမာကြီးကိုဆူတောင်းကြတကကြီးဒီကမာကြီးကိုဆူတောင်းတာအများဆုံးဘာစုတွေတောင်းခြင်းချမ်းသာခြင်းတော့ပါဗျာချမ်းသာခြင်းနဲ့နော်ဇင်းရဲ့ဒုက္ခတွေကင်းကင်းရှင်းရှင်းနဲ့ဒုက္ခဆိုရင်ကြောင်းကြ ဝေတာမရှိဘဲနဲ့ဘဝကိုတကယ်ချမ်းချမ်းသာသာနဲ့ဖြတ်တန်းကြည့်ဒါဆူတောင်းကြ။ဘာဖြစ်လို့တန်တနာခရီးကလည်းဒီဘဝမှာမိမိတို့ကရန်တာဖြစ်တယ်ဒီအာမတုံနိုင်တဲ့တန်တနာခရီးနာဂတန်တနာခရီးကလည်းဆောင်ရွက်လို့မရဘူး။ဒီတော့အနာဂတ်ဘဝတွေကရှိခဲ့ရင်တော့ဒီလိုကောင်းကျိုးလေးတွေရပါလို့ဆိုတော့ဒီလိုဆူလေးတွေတော့တောင်းအောင်တိုင်းတောင်းပဲ။အဲ့တော့တောင်းကောင်းတောင်းပါပဲဆိုတော့အဲ့လိုတောင်းတဲ့အခါမှာဘာဖြစ်တော့ခန္ဓာကိုယ်ထူထောင်နေတာပဲ။ တန်တွေကိုဒူလောင်နေတာဖြစ်တဲ့ကအဲ့ဒီစီကောင်းလေးကြီးပြောကျင်တာကတကယ်ကြီးဒီမှာသတိတော်ထားဟုတ်ပလားသတိတော်ထားဆိုတာကသတိမထားမဲပြုမိလို့ရှိရင်အဲ့ကံတွေကဆိုရင်ဘဝတကွေ့မှာတကားတဲ့ဟိုကောင်းကောင်းမွန်မွန်နဲ့စုံတဲ့နောက်ဘဝတကွေ့ရောက်တဲ့အခါကျတော့ဒါရန်သူတွေအနေနဲ့စုံကြမယ်ဆိုရင်ဒါမကောင်းဘူးလို့ပြောချင်တယ်။ကဲထားအဲ့တော့ဦးဇင်းတို့ဒီနေရာမှာယောဂီတရားပါခုနလူဘဝလူချမ်းသာကိုလိုလားတောင်းတတယ်ဆိုတဲ့စိတ်နေစိတ်ဓာတ်နဲ့ခုနဘုရားမှာတောက်တော်ကြီးကြံတက်ပြီးဆိုကြစို့ အဲဘုရားမှာတောတော်ကြီးကြံကပ်ပြီဆိုရင်တောတော်ကြီးကြံကပ်ပြီဆူတောင်းလိုက်ပြီအဲ့ချိန်မှာခုနကုသိုလ်သင်္ခါရတစ်ခုပေါ့တောတော်ကြီးကြံကပ်တဲ့ချိန်မှာသင်္ခါရတစ်ခုဖြစ်အဲ့သင်္ခါရကိုလည်းမှတ်သားတာပြီးတော့ခုနလူဘဝကိုဆူတောင်းတဲ့တရားလူဘဝလို့အတိမမှုဆိုတဲ့အဝိဇ္ဇာအဲ့လူဘဝကိုလိုချင်တယ်ဆိုတဲ့တဏှာအဲ့လူဘဝပေါ်မှာစိတ်ကြရောက်တယ်ဆိုတဲ့ဥပါဒာဏဆိုတဲ့ဒီကိလေသာကိုဘဝကြောင့်သင်္ခါရတစ်ခုဖြစ်သွားတယ်အဲ့သင်္ခါရတစ်ခုဖြစ်သွားတဲ့အပိုင်းကိုယောဂီကအရင်ဆုံးနားလည်အောင်ရှုရှုပြီးတော့အဲ့ဒါကိုရှုလို့အနိတ္တဆုံးအတိတ်ကိုရပြီဆိုရင်ခုနအတိတ်ကိုတာရှုပြီးဆက်ပြီးတော့ရှုသွားတယ် ရှုသွားလို့ရှိရင်ဟိုးခုနဒီပစ္စုပန်ဘဝရေအစာအုပ်ဆုံးဖြစ်တဲ့ပြိတ္တန်တွေခိုက်ပြီးရောက်သွားအဲ့လိုပြိတ္တန်တွေခိုက်ပြီးရောက်သွားတဲ့သူတော်ကောင်းကမှအခုပြောတဲ့ဒီပရိသသမုပ္ပန်နှုလောမနီးမှာအကျုံးဝင်တဲ့အဝိဇ္ဇာနဲ့သင်္ခါရဒီအဝိဇ္ဇာသင်္ခါရဒီတော့အတ္တဆိုတဲ့အတိုင်းအဲ့အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ဘဝမှာရှိတယ်ဆိုအဲ့မှာကြောင့်လှမ်းပြီးတော့ကြည့်ရအဝိဇ္ဇာနဲ့သင်္ခါရ အဲ့မှာလက်ကြည့်လိုက်တဲ့အခါကျတော့ဘာသွားတွေ့တော့ဆိုတော့ဦးဇင်းတို့ဒီမှာယောဂီတယောက်မှာယောဂီသူတော်ကောင်းတယောက်အဲယောဂီသူတော်ကောင်းတယောက်ကဒီလိုမျိုးဒီဘက်ဘဝကပရိသန်တွေကနေပြီးဟုတ်ပဲအတိတ်ကိုပြန်မှတ်နေကြည့်လိုက်တဲ့အခါကျတော့တေဂာနိအချိန်ကိုသွားပြီးတော့တွေ့အဲတေဂာနိအချိန်ကိုသွားတွေ့တဲ့အခါကျတော့ဘာဖြစ်လို့ဆိုတဲ့အခါကျတော့ဒီတော့မေတရားညောင်းကောင်းကိုဟာလဲလျောင်းပြီးတော့နေရအဲတရားညောင်းကောင်းကိုလဲလျောင်းနေတဲ့အချိန်မှာအနာမှာဘာရှိလို့ဆိုတော့ခုနဇနီးနဲ့ သားသမီးတွေကအနာမှာရှိဇနီးယုတ်သူနဲ့သားသမီးလုပ်သူကတကားတဲ့အနာမှာခုဒီတရားညောင်သောကိုလဲလျောင်းနေရင်ဒီသူတော်ကောင်းတယောက်ရဲ့ဘေးမှာရှိဒါပေမဲ့ဒီကလည်းတရားညောင်သောမှာလဲလျောင်းနေပြီးတော့သုတိပြတ်ပြီးတေလွန်ရတော့အဲ့တေလွန်ကောင်းကဒီမှာဘာတော့တွေ့လို့ဒီဇနီးနဲ့ဒီသားသမီးတွေအပေါ်မှာစိတ်မချဘူးဆိုတဲ့တစ်ဖက်ကဒီအပေါ်မှာဆွဲလန်းနေဆိုတဲ့စိတ် ဒါကအကုသိုလ်သင်္ခါရတစ်ဖက်ကအဲ့မှာဘာလို့ပေါ်လို့ဆိုတဲ့အခါကျတော့ဘုန်းကြီးကျောင်းတစ်ခုအတွင်းထဲမှာတပြက်စီလဲနေတယ်မဘုန်းကြီးကျောင်းကန်ထဲမှာလမ်းမတွေကိုတပြက်စီလဲတယ်တိရွက်ကလေးတွေကျွေးအဲ့လမ်းမကောကမြေလမ်းလေးတစ်ခုပေါ့အဲ့မြေလမ်းလေးတစ်ခုပေါ်မှာဒါကလေးကျွေးနေတဲ့တိရွက်တွေဘယ်ညာမှာရှိတဲ့တစ်ပင်အဲ့တစ်ပင်တွေကကျွေးနေတဲ့တိရွက်တွေကိုတပြက်စီလဲနေတာအဲ့ကံအာယုံလေးကလာထင်တာပဲအဲ့တော့ဆိုလိုရင်းကအတိတ်ဘဝမှာခုန တရားကြောင်ကြောင်လဲလဲရောက်နေပြီဒါမန္တာတဏ္ဍာသောအခါပေါ့ဒါသိပြီးအရေးကြီးသွားပြီအဲ့တော့မန္တာတဏ္ဍာသောအခါကိုမရောက်ခင်လေးမှာပေါ်နေတာကခုနအနာမှာရှိတယ်ခုနမိသားစုခုနမိမိရဲ့အရှင်ယောက်ျားစိတိပြတ်တွေတင်နေမှတော့မယ်တရားကြောင်ကြောင်ကိုလဲလဲရောက်နေပြီဆိုတော့နာမှာရှိတယ်ခုနအိမ်ကူလုပ်သူနဲ့သားသမီးတွေကလည်းနာမှာရှိအဲ့လိုတရားကြောင်ကြောင်လဲလဲရောက်မဲ့ပုဂ္ဂိုလ်ကအဲ့သားသမီးနဲ့ခုနဇနီးမယားဆိုတဲ့အာယုံနဲ့တစ်ဖက်ကပေါ်တယ်ဒါပေမဲ့တစ်ဖက်ကလည်းပဲခုနဘဝတစ်ခုကို စွန့်လွတ်ရတော့မယ်ဆိုတော့เนาะအနာဂတ်ဘဝတစ်ခုကိုအတွက်လည်းပဲဒါကုသိုလ်ကောင်းမှုနဲ့ကံနဲ့ကံရဲ့ဘူးပေါ်မှာယုံကြည်နားလည်တဲ့သူတော်ကောင်းတွေကနှက်ပြီးတော့ဆွဲကြိုင်ပါအာဟုရှာအာဟုရှာလိုက်တဲ့အခါကျတော့ခုနအတိတ်ဘဝအဲ့ဘဝမှာတော့ခုနကုသိုလ်သင်္ခါရအနေနဲ့လည်းများစွာပြုထားပါပဲအကုသိုလ်တွေနဲ့လည်းပဲများစွာပြုထားတာရှိမှာပဲဒါပေမဲ့ဘာကံကလာပုံတော့ဆိုတော့ခုနစောစောကပြောတဲ့တပြက်စီလဲတဲ့ဘုံကြောင်းရဲ့အဝင်လန်းတစ်ခုကိုတပြက်စီလဲနေတယ်ဆိုတော့ကံလေးတစ်ခုလာပုံ အဲ့ကံလေးတစ်ခုလားပေါ်လိုက်တဲ့အတွက်ကြောင့်ထိုကံလေးကထိုသူတော်ကောင်းရဲ့မန္နာတန္တာဇောကိုနေရာယူသွားတာတော့တခါကြီးတခါကြီးစဉ်းစားကြည့်တခါလေးမှာဦးဇင်းတို့ကံလေးဒီအဲ့ဒီမှာဒါနာကောင်းမှုတွေအကြီးအကျယ်ကြီးကလည်းအရှင်ပြူပွဲကြီးတွေအာတခါလေးအာကြောင်းလူတဲ့ပွဲတွေဘလို့ကုသိုလ်ကံတွေလည်းအများကြီးရှိမှာပဲဒါပေမဲ့ခုတေကာနေ့အချိန်လေးကိုလာပေါ်တာတခါကြီးတခါကြီးထိုသူတော်ကောင်းမှာဘာကံလေးလာပေါ် အာသနာကံကံပေါ်ပါတယ်ဗျာဧကနိမလာပေါ်တဲ့ကံလေးကဘာကံလဲလို့မျိုးတော့ကတပည့်စီလဲတယ်ဆိုတဲ့ကုသိုလ်သင်္ခါရကံလေးပဲဘာကံလဲတော့တပည့်စီလဲတဲ့ကုသိုလ်ကံပြန်ပေါ်လာပါတယ်ကျောင်းဝင်ကြီးတစ်ခုကအဝင်လမ်းမှာအတိရွက်ကလေးတွေတွေ့နေတယ်အဲ့တိရွက်ကလေးတွေကိုတပည့်စီလဲပြီးတန်ရှင်းလုပ်တယ်ဆိုတဲ့ကံလေးပေါ်လာတာကြတော့ခုနပြောတဲ့ကုသိုလ်ကံလေးတွေသူ့ရဲ့ဘဝတစ်လျှောက်လုံးမှာများစွာရှိနေမှာပဲ အဲ့များစွာရှိနေတဲ့အချိန်မှာသမဏရရသူ့ကိုရှိနေတဲ့ဒီကံလေးကလာပေါ်တယ်အဲ့ကံလေးကလာပေါ်ပြီးတဲ့ဒီမနာတနာတော့မှခုနဒီပတိလက်တဲ့ဆိုတဲ့ဒီကံလေးပေါ်ပြီးတဲ့အခါမှာသုတိစိတ်ကြသွားတာသုတိပြတ်ကြီးတေလွန်သွားတာတေလွန်သွားတဲ့အခါမှာဘာဖြစ်တော့ဒီဘဝမှာလာပြီးတော့လူဖြစ်တာခုလက်ရှိဘဝကဒါလူလားဖြစ်လူလားဖြစ်တဲ့အခါကျတော့ခုနကောင်းတဲ့အာယုံထင်းထားတဲ့အတွက်ကြောင့်ဒါဘာသာတရားနဲ့လည်းပဲသိပြီးတော့မဝေဘာသာတရားနဲ့လည်းညီးကပ်ပြီးတဲ့အခါကျခုလိုပေါ့ ဇေနံအရွယ်ရောက်လို့သူတော်ကောင်းတရားတွေကိုပြဉ္ညာကျိုးကိုအထုတ်နိုင်တဲ့အပိုင်းမှာလည်းပဲလွယ်လွယ်ကူကူနဲ့ဒီတရားဓမ္မတွေပြန်ပြီးတော့ထိုးသွင်းသိနိုင်ရဆိုတဲ့အပိုင်းအဲ့လိုလူဘဝကိုပြန်ရောက်အဲ့တော့အဲ့လူဘဝကိုရောက်တဲ့ဒီယောဂီတယောက်ရဲ့တဏ္ဍာမှာကြည့်လိုက်မယ်ဆိုရင်ယတိနဲ့တယ်ဆိုတဲ့ကုသိုလ်သင်္ခါရကိုတို့သူကုသိုလ်သင်္ခါရရဲ့ရှိကအကြောင်းကကအဝိဇ္ဇာပေါ့လူဘဝလိုအတိမာတဲ့အဝိဇ္ဇာနဲ့ဒီဘက်ကကုသိုလ်သင်္ခါရပေါင်းဆက်ပြီးဒီဘဝမှာသိတယ်လို့ဆိုတာလာဖြစ်တယ်အဲ့တော့ဒီနေရာမှာခုနအဝိဇ္ဇာပစ္စည်းအသင်္ခါရ အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာဆိုတဲ့ခုနအတိမမှုကြောင့်သင်္ခါရဆိုတဲ့ကုသိုလ်သင်္ခါရထိုယောဂီတယောက်ကခုနကုသိုလ်သင်္ခါရကိုကြည့်မယ်ဆိုခုနဒီယတိလဲတယ်ဆိုတဲ့ကုသိုလ်သင်္ခါရယတိလဲနေတဲ့အချိန်မှာဖြစ်မယ်ဆိုကြပါစို့ကုသိုလ်သင်္ခါရထဲမှာကံနဲ့ကံရဲ့အကျိုးကိုတတိနားလေတဲ့ကမ္မတက္ကရာသမာဓိဉာဏ်ပညာလည်းရှိနေမယ်ဆိုရင်ဒါဉာဏ်မှာပါတဲ့အတွက်ကြောင့်34လုံးအပိရိဒေါမနတာဝမ်းမြောက်တဲ့စိတ်ဓာတ်လည်းရှိနေမယ်ယတိလဲတယ်လဲတယ်ယတိလဲတဲ့အချိန်မှာလည်းတက္ကရာကြီးတွေတက္ကမကြီးတွေဘုန်းကြီးကျောင်းကရောက်တဲ့အခါမှာဒါယတိလဲတယ်ဆိုတဲ့ကုသိုလ်တွေတူမှုမှာ သို့မဟုတ်ရန်တန်ကတော့တွေကြွလာတဲ့အခါမှာတန်ချင်းလုပ်တဲ့နေရာတိုင်းကြီးနေလက်တယ်ဆိုတဲ့ကုသိုလ်တွေပြုလုပ်ပါပဲအဲ့လိုပြုလုပ်မှုတဲ့အခါမှာတခါလေမှာဝမ်းမြောက်ဝမ်းသာပြုလုပ်တဲ့ကုသိုလ်ကံမှုတွေရှိအဲ့လိုဝမ်းမြောက်ဝမ်းသာဆိုတဲ့ပီတိကောင်းမြတ်တာလည်းပါနေပြီကျန်တဲ့ကံရဲ့အကျိုးပေါ်မှာလည်းယုံကြည်တယ်ဆိုတဲ့သမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်ဉာဏ်လည်းပါနေပြီဆိုတော့ဒုခိုက်မှာကစိတ်စိတ်တိဒါ34လုံးတော့ဖြစ်အဲ့34လုံးကကသင်္ခါရ34လုံးကသင်္ခါရဒုသင်္ခါရတရားတွေဒီဦးဇင်းတို့ ဒါကိုရှေ့ကပြောခဲ့သလိုပဲသင်္ခါရတရားတွေဒီသူ့ရဲ့သဘောတန်တော်ဓမ္မတာအရာဖြစ်ပြီးတာနဲ့ပြတ်သွားတယ်အဲသင်္ခါရတရားတွေကဖြစ်ပြီးတာနဲ့ပြတ်သွားပြီလေခုနယုံနာခန္ဓာကဏ္ဍစင်မှာကမ္မတတ္တိဒီနဲ့ဒါမြုပ်နှံခဲ့တာစွန့်ရင်ကမ္မတတ္တိဒီနဲ့မြုပ်နှံခဲ့အဲမြုပ်နှံခဲ့တဲ့အတွက်ကြောင့်ဘာဖြစ်လို့လဲဒီဘဝမှာခုနဝိညာဉ်သင်္ခါရပစ္စယဝိညာဏဝိညာဉ်လာဖြစ်တယ်ဘာဝိညာဉ်လာဖြစ်တော့ဝိပဿဝိညာဉ်စာလို့ပြောတော့ဝိပဿဝိညာဉ်ဘာဝိပဿဝိညာဉ်နဲ့ထပ်ပြီးတော့ပြောတဲ့အခါကျတော့ပရိသန္တိဝိပဿဝိညာဉ်ပဲဘာဝိညာဉ်နဲ့တော့ ပဋိသင်္ဍေဝิญဉ်ဖြစ်လာပါတယ်ဖျာပဋိသင်္ဍေဝิญဉ်ဖြစ်တာအဲ့တော့ဒီပဋိသင်္ဍေဝิญဉ်ဆိုတဲ့သင်္ခါရကြောင့်ဝิญဉ်ဖြစ်တယ်ဆိုတော့ဒီပဋိသင်္ဍေဝิญဉ်ကကျတော့ခုနမေဇေအတ္တာပစ္စုပန်သောအတ္တာဆိုတဲ့အတိုင်းပဲဒီအလေကောင်ရှိတဲ့အင်္ဂါရ၈ပါးဒီပစ္စုပန်ဆိုတဲ့ကာလမှာအကျုံးဝင်ပစ္စုပန်ဆိုတဲ့ကာလမှာအကျုံးဝင်တဲ့အတွက်ကြောင့်ဟောလက်ကြည့်တော့ဘဝတစ်ခုအနေနဲ့လက်ကြည့်ဒီပစ္စုပန်ဘဝပရိတန်ဒီဝိညာဉ်ပဲအဲ့ဒီပစ္စုပန်ဘဝပရိတန်ဒီဝိညာဉ်ကိုအကျိုးပေးလိုက်တာကခုန အတိတ်ကဟုတ်လားသင်္ခါရကြောင့်သို့တော့သင်္ခါရကိုယူလို့ရှိရင်ဦးဇင်းတို့ကသင်္ခါရနဲ့မကင်းကောင်းတဲ့ဟုတ်လားကံကိုလည်းယူရတယ်အဝိဇ္ဇာကိုယူရင်လည်းအဝိဇ္ဇာကိုယူတဲ့အတွက်ကြောင့်အဝိဇ္ဇာနဲ့မကင်းကောင်းတဲ့တဏှာနဲ့ဥပါဒံကိုပါကိလေသာကိုချင်းတူတဲ့အတွက်ကြောင့်တဏှာနဲ့ဥပါဒံကိုပါပြန်ယူရတာအဲ့တော့ပရိသသမုပ္ပါအင်္ဂါရရလူလောမဒေနာယောရဦးဇင်းတို့ပြောခဲ့မယ်ဆိုဒီယောဂီသူတော်ကောင်းတဲ့တဏှာမှာကြည့်ရင်ခုနအတိတ်အဒွန်ထဲမှာအကျုံးဝင်နေတဲ့အတိတ်ကာလမှာအကျုံးဝင်နေအဝိဇ္ဇာနဲ့သင်္ခါရ ဒါကအတိတ်ဘဝကဖြစ်ခဲ့ဘယ်မှာဖြစ်ခဲ့တော့ဆိုတော့ခုနလူဘဝခုနဘုန်းကြီးကျောင်းဝင်းတစ်ခုကအဝင်လမ်းမှာတစ်ခုကိုတစ်ပြက်ကြီးလဲနေတယ်ဆိုတော့နေရာလေးကိုလှမ်းပြီးဒီကကြီးမျိုးလုံးထဲမှာကိုယ့်ကိုယ်ကိုမြင်အောင်ကြည့်အဲ့ဒီမှာကြည့်လို့ရှိရင်အဲ့မှာရှိနေတဲ့အဝိဇ္ဇာခုနကုသိုလ်ကံပြုနေတဲ့အချိန်မှာဒီကုသိုလ်ကံကြောင့်ကောင်းညာဒုက္ခရိဒုဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာလူဘဝတစ်ခုကိုတော့ရောက်နိုင်တယ်ဆိုတဲ့ဒီလိုအတိနဲ့တုတ်မိတာဖြစ်တယ်ခုနလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာလို့အတိမနေမှုကအဲ့ဒီမှာအဝိဇ္ဇာပဲ ဘေးရကာယခုနကဒီလက်ရှိလက်နေရဆိုတဲ့ကုသိုလ်သင်္ခါရတခုဒါကသင်္ခါရအဲ့တော့အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ဘဝမှာရှိခဲ့အဲ့ဒီအဝိဇ္ဇာနဲ့သင်္ခါရကြောင့်ဒီဘက်ဘဝမှာဝိညာဉ်ဆိုတဲ့ဒါဝိဘက်ဝိညာဉ်လာဖြစ်တာပဲပဋိသန္ဓေဝိညာဉ်နဲ့ဒီလူဘဝကိုလာရောက်ဟောရောက်ပြီးတဲ့အခါကျခုနပဋိသန္ဓေဝိညာဉ်ပြီးတော့ဝိညာဏပစ္စယနာမရူပအဲ့မှာနာယုလာဖြစ်အဲ့တော့နာယုဆိုတဲ့အပိုင်းမှာလည်းဒီဂိုက်ကြီးကမကြီးဒီအပိုင်းကြီးမှာကြောင်းမလို့ဦးဇင်းတို့ပရိသသမုပ္ပါပထမနေ့တည်းကဗိဓမာအခြေခံရှိရတယ်လို့ဒီလိုပြောတယ်အဲ့တော့ဝိညာဉ်ရဝိဘက်ဝိညာဉ်ကိုယူထားတယ် ဒါနံတရားတွေကအခုဝိညာဉ်ကြောင့်နံယုတ်ဖြစ်တယ်နံယုတ်ဆိုတော့ဒီနေရာမှာနံယုတ်ကဘာလဲနံယုတ်ကဘာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့အဲ့ဒီမှာဒီပရိသန်တွေဝိညာဉ်နဲ့ရှင်မောရှင်ဘက်ပရိသန်တွေဝိညာဉ်နဲ့ရှင်မောရှင်ဘက်ဆိုတော့ပရိသန်တွေဝိညာဉ်တွေကညာဟောပတိကောပါတယ်ဆိုရင်34လုံးရှိတယ်ဒါနန္တရားဘက်က34လုံးထဲမှာဒီဝိဘက်ဝိညာဉ်တို့ခေါ်တဲ့ပရိသန်တွေစိတ်ကလေးကိုနှုတ်ထားလိုက်ပရိသန်တွေစိတ်ကလေးကိုနှုတ်ထားရင်ဦးဇင်းတို့နန္တရားဘက်ကဘာကြံတော့ဆိုတော့ 30နဲ့3လုံးပဲကြံလောက်ပဲကြံ33လုံးနန်တရားကြံခဲ့ပါတယ်ခင်ဗျာအဲကိုကျွန်တော်တိတိကျကျပြောရင်တော့ဒါစေတသိက်ပေါ့နန်ဆိုရင်ကျွန်တော်ဟိုစိတ်ကလည်းပဲနန်ဖြစ်တယ်စေတသိက်ကလည်းနန်ဖြစ်တဲ့အတွက်အတိမမှာဆိုလို့ဒီနေရာမှာနန်ရာကျွန်တော်ဒါစေတသိက်တရားတွေကိုယူရတယ်နာမခန္ဓာ၄ပါးတဲ့ကဝိညာဉ်နဲ့ခန္ဓာကိုနှုတ်ထားတယ်ဝိညာဉ်ခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဆိုတဲ့နံခန္ဓာ၃ပါးကိုယူရတယ်အေဒီခန္ဓာဒီ ဟိုဝိညာဉ်နဲ့ခန္ဓာကိုယူရတယ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာကိုခြံပြီးတော့ဉာဏ်ဉာဏ်ခန္ဓာသုံးပါးကိုယူရတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့လည်းဦးဇင်းတို့ဒီညမှာဟိုပရိသတ်သုံးပတ်ဒေသနာတော်ပေါ့နော်ပရိသတ်သုံးပတ်ဒေသနာတော်ကိုဦးဇင်းတို့ဒီတုတ်တန်တဘာဇနိယမာတာပါတာပေါ့နော်တုတ်တန်တဘာဇနိယဆိုတာတော့ဦးဇင်းတို့ဒီအဘိဓမ္မာဦးဇင်းတို့ဓမ္မသင်္ကနီဝိပင်းကျမ်းထဲမှာပါတာပေါ့နော်အဲဝိပင်းကျမ်းထဲမှာသမဏ142မှာပါတယ်ဒါပရိသတ်သုံးပတ်ကိုအခြေ ဘုရားရှင်ဟောပြထားတဲ့ဒီအဘိဓမ္မာတွေကဒုတိယမြောက်အုပ်ဖြစ်တဲ့ဝိပင်းဆိုတဲ့မာတင်တင်ဝိပင်းဆိုတဲ့အဲဒီဝိပင်းဒုတိယမြောက်အုပ်ထဲမှာပါတယ်။အဲ့မှာကျတော့ဦးဇင်းတို့ကနဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုဟောဇရာမရဏဒုက္ခပိရောဒုက္ခဒေါမနတာဥပါဒတာတံပွန်ဒီဧဝမိတ္တတာကိရတာဒုက္ခကရဏတာသမုဒိယောဟောတိဒီလို့ဆိုရဲပြီးတော့အဲ့ဒီမှာဦးဇင်းတို့ဘုရားရှင်ကထပ်ပြီးတော့အဝိဇ္ဇာဆိုတာဘာသင်္ခါရဆိုတာဘာဝိညာဉ်ဆိုတာဘာနာယုတ်ဆိုတာဘာဆိုထပ်ပြီးတော့ဖွင့်ပြတယ် အဲ့ခွင့်ပြတဲ့အပိုင်းမှာဦးဇင်းတို့ဒီအဝိဇ္ဇာနဲ့ပတ်သက်လို့တော့ဒါတခါကြီးတွေဟိုနာဘူးပိဒပိဋိကဒုက္ခေအညာဏဒုက္ခသမှုရိအညာဏဒုက္ခနိရောဓိအညာဏဒုက္ခနိရောဓဂามိနိပฏิပိပရိပရာယအညာဏအယံဥစ္စတိအဝိဇ္ဇာဒုက္ခကိုမတည်ဘူးဒုက္ခဖြစ်ကြောင်းသမုဒိယတစ္ဆာကိုမတည်ဘူးဒုက္ခချုပ်ရနိရောဓတစ္ဆာကိုမတည်ဘူးဒုက္ခချုပ်ရဖြစ်တဲ့ဒုက္ခချုပ်ရခြင်းကြောင့်ဖြစ်တဲ့မကတစ္ဆာကိုမတည်ဘူးဒါဟာအဝိဇ္ဇာပဲဒါအဝိဇ္ဇာတစ်ချက်နောက်သင်္ခါရသင်္ခါရမှာကျတော့ဘာလို့လဲဆိုအဝိဇ္ဇာဖြစ်ကြသင်္ခါရမှာသင်္ခါရကို ဦးဇင်းတို့ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိတာပိသင်္ခါရကာသင်္ခါရဝစီသင်္ခါရမနောသင်္ခါရဆိုပြီးဒီလိုသင်္ခါရတွေကိုဖွဲ့ဟောအဲ့ဒီမှာပုံညာပိသင်္ခါရနဲ့ပတ်သက်လို့တော့ခုကာမဝါသရနဲ့ရူပဝါသရဆိုတဲ့ဟိုဇာယဦးဇင်းတို့ခက်မြန်မြန်လေးပြောမယ်ဆိုအချိန်ကလည်းနည်းတူသွားတော့ကုသလာစေရနာကာမဝါဒရာရူပဝါဒရာဒါနမယသီလမယဘာဝနာမယအယံဥဒတိပုညာပိသင်္ခါရောဟောပုညာပိသင်္ခါရရာဦးဇင်းတို့ကာမဝါဒရာကုသိုလ်နဲ့ရူပဝါဒရာကုသိုလ်တွေကိုဒါပုညာပိသင်္ခါရလို့ခေါ်တယ် အဲ့မှာဦးဇင်းတို့ဘာတွေပါဆိုတော့ဒါနကုသိုလ်တွေပါနိုင်တယ်သီလကုသိုလ်တွေပါနိုင်တယ်ဇံမဲ့ဘုံမရသေးတဲ့ဇန်တရားတွေမတရားတွေမရသေးတဲ့ဘာဝနာရဲ့ရှိဥပ္ပစာရဖြစ်တဲ့ဘာဝနာကုသိုလ်တွေကလည်းအကုန်လုံးအကျုံးဝင်တယ်ဒါပုံညာပိသင်္ခါရနောက်တစ်ခါအပုံညာပိသင်္ခါရတော့အကုသလစေတနာကာမဝါစရာဆိုတဲ့ကာမဝါစရာဘုံမှာအကျုံးဝင်နေအကုသိုလ်စေတနာတွေဟာဒါအပုံညာပိသင်္ခါရနောက်အာနိသာပိသင်္ခါရအရာကြတော့ပါဦးဇင်းတို့ကုသလစေတနာအတုပဝါစရာအတုပဝါစရာကုသိုလ်စေတနာတွေကအာနိသာပိသင်္ခါရ နောက်တစ်ခါကာယသင်္ကာရဝစီသင်္ကာရနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒါကာယကံမှုတွေဒီကာယစေတနာတွေကာယကံမှုတွေဒီကာယသင်္ကာရဝစီနှုတ်နဲ့ပြောမှုဒီဒါဝစီသင်္ကာရနောက်စိတ်ထဲကကြံတွေးမှုတွေဒီဒါစိတ်ဓာတ်သင်္ကာရဒါအဝိဇ္ဇာပစ္စယသင်္ကာရနောက်သင်္ကာရပစ္စယဝိညာဉ်နဲ့ရောက်လာသင်္ခါရပစ္စယဝိညာဏရောက်လာတဲ့အခါသင်္ခါရပစ္စယဝိညာဏသကုဝိညာဏသောတာဝိညာဏကာဏဝိညာဏဒီမဝိညာဏကာယဝိညာဏမနောဝိညာဏဆိုပြီးတော့ဒီဥပ္ပဝိညာဉ်အကုန်လုံးဒီဒါ ဣဒံဥဒတိသင်္ခါရပစ္စယဝိညာဏံပဲအဲ့တော့ဝိဘက်ဝိညာဉ်တွေကိုပဲယူရတယ်ကုသိုလ်အကုသိုလ်ဆိုတဲ့ဒီဝိညာဉ်တွေကိုဒီညမှာသင်္ခါရပစ္စယဝိညာဏအရာမယူရဘူးဘယ်လိုနားလဲရအဲ့တော့ဝိဘက်ဝိညာဉ်တွေကိုယူတဲ့အပိုင်းမှာစကုဝိညာဉ်ဒီမိဝန်းထဲမှာစပြကာလမှာစကုဝိညာဉ်မရှိသေးဘူးသောတာဝိညာဉ်မရှိသေးဘူးဘာနာဝိညာဉ်မရှိသေးဘူးဇေမဝိညာဉ်မရှိသေးဘူးတို့တဲ့ကြောင့်သူကအမိဝန်းထဲမှာစပြတာမနောဝိညာဉ်တွေကမရှိမနောဝိညာဉ်တွေကဆိုဒီကြောင့်မလို့ဦးဇင်းတို့ကသုတော်ကတိတန်ဒီဝိညာဉ်လို့သူပြောလိုက်တာအမိဝန်းထဲမှာစနေကားလေးကိုကြည့်တော့ နောက်တစ်ခါဒီမှာဝิญญาณပစ္စယနာမရူပကိုဒီမှာပြောခြင်းနာမရူပပစ္စယဝิญญาနာမဝิญญาณပစ္စယနာမရူပဘိုင်းနဲ့ကြားရကြအောင်ဦးဇင်းတို့နာနဲ့ရုပ်ကြီးနှမျိုးကွဲသွားတယ်အဲ့တော့ဣတိနာမံဣတိရူပံတတ္ထဂတမံဝิญญาณပစ္စယနာမရူပံဒီနေရာမှာဝิญဉ္ညောင်းနာယုတ်ဖြစ်တယ်ဆိုတာဘာကိုပြောတာလဲဆိုတော့အဲ့မှာနာနဲ့ယုတ်ကိုစမပြောသေးပဲနှစ်ခုရှိတာဣတိနာဣတိနာမံဣတိရူပံ နာနဲ့ယုတ်နှမျိုးရှိတယ်ပြီးတဲ့အခါကျမှတတ္ထကတမန်နာမံဝိညာဉ်ရောက်ဖြစ်တဲ့နာဆိုတာဘာလဲစပြီးတော့မေးတယ်အဲ့တော့ဦးဇင်းတို့နာယုတ်ဆိုနှမျိုးရှိတယ်ဝိညာဉ်ရောက်နာနဲ့ယုတ်နဲ့နှမျိုးဖြစ်တယ်အဲ့ဒီဝိညာဉ်ဆိုတဲ့ဒီဝိပဿဝိညာဉ်ကြောင့်နာနဲ့ယုတ်နဲ့နှမျိုးဖြစ်တဲ့အပိုင်းပါတဲ့တတ္ထကတမန်နာမံနာဆိုတာဘာကိုပြောတာလဲစပြီးနာကိုကျွန်တော်ပြောတယ်အဲ့တော့နာဆိုတာဘာကိုပြောတာလဲဆိုတော့ဝေဒနာကံတော်အတင်ညကံတော်အသင်္ကာရကံတော်ဣတံဟုတ်သတိနာမံပြီးတဲ့အခါကျမှ တတကဓမံရူပံဟောရုပ်ဆိုတာဘာပြောတာတော့ဝิญဉ်ရောနာယုတ်ဖြစ်တဲ့အပိုင်းမှာရုပ်ဆိုတာဘာပြောတာတော့ဇတရောမာဘုဒ္ဓသတုံနေသမာဘုဒ္ဓနံဥပါဒာယရူပံဣဒံဥစ္စတိရူပံအော်မာဘုလေးပါးနဲ့တကွာတော့ဥပါဒာယုတ်တွေကိုဒါယုတ်ကိုခေါ်တယ်အဲ့တော့ဒီညမှာဒကာကြီးတွေဒကာမကြီးပြန်ကြည့်ဝิญဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့အပိုင်းမှာနာနဲ့ယုတ်နဲ့နှမျိုးရှိအဲ့နာနဲ့ယုတ်နဲ့နှမျိုးရှိတဲ့အပိုင်းမှာနာအရပြောကြပါ ဆိုလို့ရှိရင်ဒါဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတဲ့ဒီနာခန္ဓာသုံးပါးကိုပြောတယ်နာခန္ဓာသုံးပါးကိုပြောတာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့အဲ့ဒီမှာဟိုပရိတန်တွေဝิญဉ်လို့ခေါ်တယ်အတိစိတ်မပါဘူးပရိသတ်တွေဝิญဉ်လို့ခေါ်တဲ့အတိစိတ်မပါတဲ့အတွက်ကြောင့်အဲ့ဒီမှာဝိညာဉ်ခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာထဲမှာအကျုံးဝင်နေအဲ့ဒါစေတသိက်တွေကိုယူရတယ်လို့ဘယ်လိုနားလည်ထားကြရအောင် အဲဒီလိုနားလည်ထားကမှဦးဇင်းတို့ဒါဝိညာဏပစ္စယနာမရူပံယနာမ်ကိုသဘောပေါက်နာမ်ဆိုလို့ရှိရင်တို့တကကြီးဒီမှာကြီးအဲ့ဒီမှာနာမ်ရကလည်းပဲဦးဇင်းတို့ကနာမ်မှန်လို့ရှိရင်စိတ်ကောစိတ်တေကောအကုန်လုံးယူရမယ်လို့ဒါလိုမြင်သွားမှာဆိုလို့အဲ့တော့ဒါကဒီဝိညာဏပစ္စယနာမရူပံတိုးတော်ဦးဇင်းတို့ရုပ်ကိုလည်းဆက်ပြီးတော့သွားဖို့တော့ရှိတယ်တိုးတော်အချိန်ကတော့ဦးဇင်းတို့တဏှာကြီးွယ်ပြည့်ပြီဆိုတော့ဒီပြိဿသမုပ္ပါပထမနည်းရဲ့ဒီနာမရူပ ဝိညာဏပစ္စယနာမရူပနောက်တစ်ခါနာမရူပပစ္စယတလာယနာဆိုတဲ့ဒီအပိုင်းကိုတော့ကျွန်တော်နောက်တစ်ပတ်မှာဆက်ပြီးတော့သွားကြရအောင်ဒီတစ်ပတ်တော့နည်းနည်းလေးအချိန်ကလည်း9မိနစ်လောက်ကျော်သွားပြီဆိုတော့ဒီမှာပဲအဲ့ဒါနာယုတ်အရာပေါ့နာယစေတသိက်ဆိုတဲ့နာခန္ဓာ၃ပါးကိုယူရတယ်ဆိုတာလောက်ကိုသဘောပေါက်ရမယ်အဲစေတသိက်အရာနာခန္ဓာ၃ပါးဒီဘာတွေလဲဆိုတာကိုတော့ဦးဇင်းတို့နောက်တစ်ပတ်မှာဆက်ပြီးတော့နည်းနည်းလေးဒီပိုင်းပြောပြမယ်ပေါ့အခုဒီမှာတော့ ဒီမှာပဲတရားနေကိုသုံးတတ်ကြအောင်ဆိုဒါကြောင့်မို့ယနေ့တို့တရားကြီးတွေတရားကြီးတွေအားလုံးဒီလည်းပဲဒုက္ခတို့ပြည့်စရာပြိကဉာဏ်ရာရည်တရားဖြင့်ကင်္ခာဝိတနာဝိတုဒ္ဓိနဲ့ပြည့်စုံနိုင်ရဲ့အတွေ့ပရိစ္ဆာသမုပ္ပဒေသနာတော်လို့ခေါ်တဲ့အကြောင်းကြောင့်ဒီဖြစ်ပုံဘဝသုံးခုကိုဝိစက်ရှုနိုင်အောင်ကိုယ်စီကိုယ်စီအာထုနိုင်ကြကုန်ရသည် သာဓုသာဓုသာဓုပါဖျား